ယနေ့ဟောဖို့ရတော့ပရိသနာတုတ်ကဓမ္မ ानु ပဒနာပိုင်းဓမ္မ ानु ပဒနာ၅ပိုင်းနဲ့မှလည်းအရိယသစ္စာပိုင်းနဲ့အရိယသစ္စာ၄ပါးမှလည်းနောက်ဆုံးဖြစ်တဲ့မေဃသစ္စာပိုင်းဟောဖို့ရအလဲကျအဲဒီမေဃသစ္စာပိုင်းကစကြဟောရပရိသနာတုတ်ကဟောနေတာ နှစ်နှစ်လောက်ရှိနေတယ်ဒီကံပြီးသေးဘူးဒီခါတော့သုံးတော့မှာအနည်းပါကတမင်းသဘေကဝေဒုက္ခនិရောဓဂာမိနိပฏิပရာအရိယသစ္စံဘေကဝေယံတို့ဒုက္ခនិရောဓဂာမိနိပฏิပရာသင်ရဲ့ ချုပ်ငြိမ်းရာတို့ရောက်ကြောင်းအကျင့်ဖြစ်သောအရိယသစ္စာရိယာတို့သိရသောအမှန်တရားသည်ကတမင်းစအဘေဘာနီသစ္စာ၄ပါးတရားရှိဘုရားသာသနာတော်မှာသစ္စာတရား၄ပါးဆိုတာကတော့အရေးအကြီးဆုံးတရားပဲ။ လောကကြီးတစ်ခုလုံးလည်းဒီသစ္စာလေးပါးတရားပဲရှိတာပဲဆင်းရဲရှိတယ်ဆင်းရဲကြောင့်တရားရှိဆင်းရဲငြိမ်းတာရှိတယ်ဆင်းရဲငြိမ်းကြောင့်ခြင်းရှိအဲ့ဒီလေးခုအရေးကြီးတာလည်းဒီလေးခုအရေးကြီးနေတာပါပဲအရိယသစ္စာမဟုတ်သေးတဲ့ဗမာအားဖြင့်ပဲလောကမှာဆင်းရဲဆိုတာရှိတယ်ဆင်းရဲကြောင့်လည်းရှိတာ ပြီးတော့ချမ်းသာဆိုတာလည်းပဲလောကလိုက်ပေါ်တယ်ဒါကဒါရီရဲ့သံမှုပြပါဘူးလောကလည်းချမ်းသာဆိုတာရှိတယ်ချမ်းသာကြောင်းလို့ဆိုတာလည်းရှိရတယ်အဲဒီလေးခုကလောကမှာရှိဆင်းရဲဆိုတာဟာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကြောက်ကြတယ်ဆင်းရဲဆိုတာအလိုမရှိကြလူတွေလူတိုင်းလူတိုင်းဆင်းရဲဆိုတာကြောက်ဆင်းရဲအလိုမရှိဘူး လူတွေသာမဟုတ်သေးခြင်းပုဂ္ဂိုလ်တွေလည်းဆင်းရဲအကုန်လုံးကြောက်ကြတာပဲနတ်တွေလည်းကြောက်တာပဲဆင်းရဲတော့ဆင်းရဲအလိုမရှိဘူးသိက္ခာတွေဆိုပြောကြမရှိဘူးအဲဆင်းရဲလို့အတိမှပြူရတဲ့ဥစ္စာတွေဟာကြောက်စရာကောင်းတာတွေပဲဆင်းရဲဆိုတာနဲ့ဒုက္ခကြောက်စရာကောင်းတယ်ဆိုတာနဲ့ဟာတို့အတူတူပါပဲဆင်းရဲစဉ်ကြောက်စရာကောင်းတယ်ကြောက်စရာကောင်းတယ်လည်းဆင်းရဲပဲအဲလောကမှာတော့လောကဆင်းရဲတွေကတော့

မပြည့်မစုံဖြစ်ပြီးတော့နေတော့စိတ်စိတ်ရောစိတ်ရောကိုယ်ရောဆင်းရဲပြီးတော့နေရတာအဲ့ဒါတွေတည်းသိတယ်အဲ့ဒီဆင်းရဲတွေကိုကြောက်ကြတယ်ဒီဆင်းရဲတွေကဒီဆင်းရဲတွေကဘာကြောင့်ဖြစ်တယ်လဲဆိုဆင်းရဲကြောင်းတွေလည်းပဲအထိုက်လျော်အားဖြင့်သိကြတာပေါ့ထိုက်လျော်အားဖြင့်ဇဘဝေဒနာဖြစ်စေရတဲ့အကြောင်းတရားတွေကြောင်းကြရတယ်ခလုတ်တို့ဆူးတို့ခလုတ်တိုင်းရင်နာရတယ်ဆူးဆူးလို့ကျင်နာရတယ်ဆိုတာပြီးတော့ ခလုတ်တွေသူတွေရှောင်ရကျင်းနေကြိုက်နေကြာသွားလို့ရှိရင်ဒုက္ခရောက်တဲ့ဆိုပြီးတော့ကျင်းနေကြိုက်နေရှောင်ရမိဆိုတာလောင်တတ်တယ်ရေဆိုတာညစ်ပြီးတော့သေးတတ်တယ်ဒါတွေလည်းပဲရှောင်နေနေရှောင်ရတယ်ရန်သူတွေသိရအန္တရာယ်တွေဒါတွေလည်းပဲဒုက္ခပေးတတ်တယ်ဆိုတော့အဲ့ဒါတွေလည်းပဲရှောင်နေနေရှောင်ရတယ်အဲလူကဘယအန္တရာယ်ပြုတတ်တဲ့ဒိဋ္ဌာန်တွေရှိတယ်ငွေကင်းစားတွေအမုတ်ခွေးတို့ကြားတို့သင်မြင်းတွေကျွဲနွားတွေလည်းပါတာပေါ့လေကွာ လူအန္တရာယ်ပြုတတ်တဲ့ဥစ္စာတွေဒါတွေလည်းပဲလူဒုက္ခပေးတတ်တယ်ဘေးရဖြစ်စေတတ်တဲ့ဆိုရင်ဒါတွေကိုရှောင်ကြရလူလူချင်းလည်းပဲလူတို့လူမိုက်တွေဟာဘေးရအန္တရာယ်ပြုတတ်တယ်ဆိုတော့အဲ့ဒါတွေကိုရှောင်ကြဒါလောလောကသက္ကနေဒီဆင်းရဲဆင်းရဲနဲ့ဆင်းရဲကြောင်းတွေသိမြင်ပြီးတော့ဒါတွေရှောင်တာနေရတယ်ရှောင်နေကြတာမိတော့မလုံးမကင်မကြပဲနေလို့ရှိရင်စားပြတောက်စရာတွေသုံးစရာဆွဲစရာတွေမရပဲနေတော့အဲ့ဒါတွေဆင်းရဲလိမ့်မယ်ဆိုပြီးတဲ့အတွက်လည်းပဲဒါက မလုံးမကင်မနေမှုတွေကိုပယ်နိုင်မြတ်ပဲပြီးတော့ကြိုးစားအထောက်ကြတာအဲဆင်းရဲဆင်းရဲကိုကြောက်လို့ဆင်းရဲကြီးအောင်လို့ဆင်းရဲကြီးနေဆိုတာဘာလဲဆိုရင်နာကျင်ကြခဲမှုကိုယ်ထဲမှာမခံနိုင်မှုတွေမရှိဘဲနဲ့နေရင်ဆင်းရဲကြီးနေအောင်မိတာပဲอืมအလိုအလိုရှိတဲ့ဥစ္စာတွေရာဝတ္ထုတွေကြပြီးတော့ပြည့်ပြည့်စုံစုံကြွယ်ကြွယ်ဝချမ်းသာနေရလို့ရှိရင်ဒါဆင်းရဲတယ်အဲဆင်းရဲငြိမ်းတယ်လို့ဒီလိုပဲယူဆကြတယ် လောကနိဗ္ဗာန်ဆိုတော့အဲ့ဒါတွေပဲလောကနိဗ္ဗာန်လောကတွေပြည့်စုံနေတာတွေလည်းပြည့်စုံပြီးကျေဝါချမ်းသာပြီးတော့နေလို့ရှိရင်ဒါချမ်းသာတော့တာပဲဒါအကောင်းဆုံးပဲဆိုပြီးတော့လောကနိဗ္ဗာန်တည်တော်ရမယ်ဆိုကြွကြော်နေကြတာအဲဒီချမ်းသာတွေကြတဲ့အကြောင်းကလည်းဘာကြောင့်ကြရလဲဆိုရင်ဒီဟာတွေရအောင်လို့နီးမှလာမှနဲ့သူကြိုးစားအထုတ်ခွာလို့ရတယ်အလုပ်တိုင်းနေကြိုးစားအထုတ်ဖို့လုပ်တိုင်းမို့ တတ်ပြီးတဲ့ပညာတွေလည်းတတ်ဖို့သိဖို့အဲ့ဒါတွေကလိုတော့ဒါတွေငငယ်ရွယ်ကလေးတွေကစပြီးတော့လူလောကကြီးပွားချမ်းသာအောင်လို့အားထုတ်ကြတော့အဲ့ဒါလောကဘက်ကနေပြီးတော့လောကသစ္စာတွေပေါ့လေလောကသစ္စာတွေလောကဆင်းရဲဆိုတာတွေလောကလိုက်သွားမှားနေတာဆင်းရဲဆင်းရဲနေတာဆင်းရဲကြောင်းဆိုတာတွေလည်းသူ့လောကလည်းဟုတ်တာပဲခဏကလုတ်တက်ခြင်းစူးစူးခြင်းဟုတ်လားယောဂဝေဒနာဖြစ်စေတတ်တဲ့စာယောဂဝေဒနာဖြစ်ခြင်း ဘေးရတယ်ပြုတတ်တဲ့တတ္တဝါတွေကြောင့်ဘေးရတယ်ဖြစ်လာခြင်းဆိုတော့သူကဟုတ်တော့ဟုတ်နေအဲ့ဒါဆင်းရဲကြောင်းအဲ့ဒါတွေကိုပယ်ရတာတခါလောကလည်းချမ်းသာဆိုတာကလည်းပဲဒီစိဥ္ဇာတွေသုံးသက်စရာတွေစပြည့်စုံကြွယ်ဝပြီးတော့နေရင်သူချမ်းသာတာလည်းဟုတ်တယ်မလို့တော့ဟုတ်နေတာအဲ့ဒါတွေရအောင်လို့အထုမှုတွေကလည်းပဲဒါရစေနိုင်တဲ့လုပ်ငန်းဆောင်တာတွေသူကဆောင်ရရတာအထုကအဲသူကလည်းပဲလောကလိုက်တော့ဟုတ်နေတာပါပဲ

ချမ်းသာတွေအဲဆင်းရဲခြင်းအောင်လို့ချမ်းသာအောင်လို့ဘာလုပ်ရမလဲဆိုတဲ့အလုပ်ငန်းလုံးဝဆောင်တာတွေဒါတွေတော့လူတွေနားလည်ပါပဲကလေးတွေကစပြီးတော့နားလည်တယ်သူကလွယ်လွယ်ပဲသူကဘာမှမလုပ်ခဲခဲချင်းချင်းမဟုတ်ဘူးဒါပေမဲ့လည်းပဲအဲ့ဒီလောကဆင်းရဲတွေအကုန်လုံးချင်းပြီးတော့ချမ်းသာအောင်လုပ်ဖို့ဆိုတာကြတော့တော့မလွယ်ဘူးအဲ့ဒါတော့မှတော့ခက်နေတယ်တော်တော်ကိုမလွယ်ဘူးဒါတော့မှနားထုတ်ကြမနားထုတ်တော့ကြောက်ညိုတဲ့ပုဂ္ဂိုလ်လေးအတော်အသင့်တော့ပဲ ချမ်းသာခွင့်ရဒါလည်းတော်ရုံပါပဲအများအားချမ်းသာခွင့်တော့မရပါဘူးတော်ရုံပဲချမ်းသာခွင့်ရအခုမြတ်စွာဘုရားဟောထားတဲ့အရိယသစ္စာတွေကတော့အရိယတော့သိရတဲ့အမှန်တရားတွေပဲတဲ့ဒါတွေကဒုက္ခဆင်းရဲအစစ်မှန်နေတဲ့ဒါတွေကတော့နင်းဆင်းရဲအစစ်မှန်နေလောကဘက်ကနေပြီးချမ်းသာတွေထင်းနေတယ်မလို့ဒီအရိယသစ္စာကြတော့ဆင်းရဲတွေဖြစ်လာတယ်လောကဘက်ကနေပြီးခုနပြောခဲ့တဲ့အတိုင်းအဲဇိဝဥစ္စာယတနာနဲ့ပြည့်စုံလို့ ဆွေရံနေပြည့်စုံလို့သောကောင်စားစရာတွေပြည့်စုံလို့ချမ်းသာနေတယ်ဆိုတာတွေဟာလောကဘက်ကတော့ချမ်းသာတယ်ဒါမဲ့အရိယသစ္စာနဲ့ပဲပဲကနေကြည့်ဒါတွေကလည်းပဲဆင်းရဲတွေပဲသူကဖြစ်တဲ့ယုံနာတရားတွေဆင်းရဲတွေပဲဆင်းအဲဒါချမ်းသာဆင်းမှနေမဟုတ်အဲဒီလောကချမ်းသာချမ်းသာကြောင်းတွေအာထုတ်တယ်ဆိုတာသီဝဥစ္စာယတနာတွေပြည့်စုံအောင်အာထုတ်နေတယ်ဆိုတာတွေကချမ်းသာချမ်းသာကြောင်းတွေ လောကသက္ကာကသူကမှန်းနေတာအရိယသစ္စာနဲ့ပဲကနေကြည့်တော့လေဒါတွေကလည်းအမှန်နေမဟုတ်ပြန်ဒါတွေကလည်းဒီသူစေမကောင်းမှုတွေဒီကြောင့်လည်းတည်းမှာပါတယ်ကိုယ့်အကိုချမ်းသာအောင်လို့ကလုပ်နေတာကိုသူအမှန်ကြီးတဲ့တရားသခင်ကြီးတွေကမဟုတ်တော့အဲသူစေဒီကြောင့်အကုသိုလ်ဒီကြောင့်လည်းပါတယ်ဒါတွေအမှန်နေမဟုတ် အမှန်နဲ့အထုံတော့တဏှာလုံးညောက်ကြောင်းမဟုတ်တော့သူကတခဏလောက်ချမ်းသာဖို့ကိုအများအားချမ်းသာဖို့မဟုတ်တော့စဉ်စဉ်ချမ်းသာဖို့ရမဟုတ်ပြအောင်ချမ်းသာကြောင်းသိမှလည်းမဟုတ်အဲအခုမြတ်စွာဘုရားဟောတဲ့အရိယသစ္စာတရား၄ပါးကတော့ဆင်းရဲဆိုရင်ဆင်းရဲစေမှမယ်တဲ့ဖြစ်ပြနေတဲ့သင်္ခါရတွေဟိုရင်အကုန်လုံးဆင်းရဲတော့ကြမှာတခါပြောအဲဒီဖြစ်ပြတဲ့သင်္ခါရဆင်းရဲတွေကိုပဲ အလိုရှိတောင်းတာပြီးတွေ့တာပြောနေတဲ့သဘောကသူဆင်းရဲကြောင်းတရားသူရှိလို့ထက်ကထက်ကအတိုင်းဒီဆင်းရဲတွေနဲ့တွေ့နေဒါကြီးအမှန်နေပဲဒီဆင်းရဲတွေငြိမ်းတာကလည်းဒီဆင်းရဲတွေကိုဘာယာနှစ်သက်တွေ့တာပြောနေတဲ့တဏှာငြိမ်းသွားမှဘဝအတိတ်ဒီယုံနာခန္ဓာတွေမရှိဘဲနဲ့တခါတည်းငြိမ်းပြီးတော့သင်္သာဝရငြိမ်းသွားဒါဆင်းရဲငြိမ်းမှာအဲဒီဆင်းရဲငြိမ်းမှလို့ယောက်ျောင်းဖြစ်တဲ့အကျင့်လားအကျင့်လားမှာပဲ အဲ့ဒီကျင့်လမ်းမှန်ကဘာလဲရည်ကြည်တာအဲ့ဒါရည်ကြည်ဆင်းရဲလည်းသိပါပြီဆင်းရဲကြောင်းလည်းသိပါပြီဆင်းရဲငြိမ်းတယ်ဆိုတာသိပါပြီဆိုမယ်ဒီလိုသိုံနဲ့မပြီးသေးဘူးငြိမ်းရကိုဒီငြိမ်းတဲ့သဘောတရားကိုရအောင်ငြိမ်းတဲ့သဘောတရားရအောင်ဘယ်လိုလုပ်ပြီးအထောက်အမယ်ဆိုတဲ့နိလန်းလေးပြီးဝရအလိုလားအဲ့ဒီနိလန်းကိုမေးဒိဋ္ဌဝေယံတို့ ဒုက္ခនិရောဓဂာမိနိပฏิဝရာဆင်းရဲဤငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းခြင်းဖြစ်သောအရိယသစ္စာအရိယရတိယသာအမှန်တရားဒီကရမင်းစာပဲပါနိဒါဟာလေအရမေဝါရိယတိန်ကောမေဘောတရားထိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိ အရိယမြတ်သောအထင်ကြီးသောအင်္ဂါ7ပါးစီသောအရမေဝမေကောဤအကျဉ်းလမ်းပင်သည်မြတ်စွာဘုရားဆင်းရဲရရောက်ကြောင်းဖြစ်တဲ့အကျဉ်းလမ်းကဘယ်ဟာလဲဆိုတော့အရမေဝတဲ့ဒါပါပဲအရမေဝဤဒီပင်လင်သည် အနိဗ္ဗာန်မှာရှိတဲ့ရာဟုတုတစ်ခုကိုလည်းညှို့ထုတ်ပြီးတော့ပြတယ်လို့ထုတ်တိုင်ပြီးတော့ပြတယ်မြတ်စွာဘုရားအယမေဝမေဃောသီလမေတဲ့ဒါပါပဲအဲ့လိုခေါ်တာမြတ်စွာဘုရားအနေနဲ့ဆိုရင်ဒီလမ်းကဒီကျင်လမ်းကမိမိကိုယ်တိုင်လည်းတွေ့ထားပြီးသားလက်စွပ်လက်ကရထားပြီးသားဆိုတော့စိတ်ထဲညာနဲ့အမှန်တန်ရှားနေအဲကြောင့်ဒါပဲဆိုပြီးတော့ပြပြဟုတ်ပါဘူးဒီပြပါပဲ မြတ်စွာဘုရားဤတကြည်သားဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲနေကျင်လန်းကသိနာလဲပြီးတော့နေတော့အဲ့ဒီပုဂ္ဂိုလ်တွေအမြင်နဲ့ကြည့်မယ်ဆိုရင်လည်းပဲဒါပဲဆိုရင်သူကသင်ကြားနေပါလေဒီဥစ္စာပဲတဲ့သင်ကြားနေအခုတရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေပြောမယ်မေးမယ်ဆိုရင်သူလည်းသင်ကြားနေတာယောဂီပုဂ္ဂိုလ်တွေမှာကမ္မဋ္ဌာန်းဆရာနေပြီးတော့ပြော နိဗ္ဗာန်ရောက်တဲ့ခြင်းဟာဘာတော့ဆိုဟာဒါပါပဲဒီအမှတ်ပါပဲဆိုရင်သူကရှင်းတယ်။တရားပုဂ္ဂိုလ်တော့မသိဘူး။ပြောတဲ့ပုဂ္ဂိုလ်ကလည်းသူသူကရှင်းနေတာပဲသူအမှတ်ပဲဆိုရင်နေရာပါပဲလို့ပြောရှင်းတယ်။နားထောင်တဲ့ပုဂ္ဂိုလ်ကလည်းပဲသူတို့ကိုယ်တိုင်ဒီတော့အား၆ပါးသိက္ခာယုံနာနဲ့ကျွမှပြီးတော့နေတာဒါပဲဒီကျင့်မယ်။သူကရှင်းတယ်။ဆိုရမယ်အာမရဘူးတဲ့ပုဂ္ဂိုလ်ရေဖို့ကတော့ဒါနားလည်မယ်မဟုတ်ဘူး။အဲ့ဒါလိုပဲ မြတ်စွာဘုရားဟောတဲ့ဒီရမေဝမေကောဒီမဲ့ပဲဒီလားမဲ့ဒီကျင့်မဲ့လို့ဟောတော့မြတ်စွာဘုရားနဲ့တည်းကတတိသားတော်တွေတော့နားလည်နေတာတခြားပုဂ္ဂိုလ်တွေဆိုရင်သူကနားလည်ဖို့ရတဲမရှိသေးဘူးအဲ့ဒါအဲ့ဒီအကျင့်လားအင်္ဂါ7ပါးရှိပါတယ်အင်္ဂါ7ပါးရှိအဲ့ဒီလမ်းကလည်းမေဘောလမ်းဆိုတော့ကိုလမ်းဆိုတာအနည်းဆုံးရှိတာကို လောကလမ်းနေလည်းပဲလဲလမ်းအဲကြည်ကျင်သွားတဲ့လမ်းယထာလမ်းကာလမ်းစသည်ဒီလိုလမ်းနေလည်းရှိတာဒါတော့အလောကိုင်းနေနဲ့ပတ်သက်ပြီးတော့လောကိုင်းနဲ့နီလန်းနေလည်းသူတို့လည်းမဲတာခေါ်တာပဲသူတို့လည်းလမ်းနေပါပဲဒါတော့မကောင်းမှုအကုသိုလ်တွေလည်းသူတို့လည်းလမ်းနေပဲပယ်လေးပါးရောက်စေတတ်တယ်လား ငရဲကြောက်စီရတဲ့လားဒိဋ္ဌာစီရတဲ့လားသိတာစီရတဲ့လားဒါတွေလည်းလမ်းနေတယ်နတ်နတ်နတ်ရွာရောက်စီရတဲ့လားမြမကြီးရောက်စီရတဲ့လားဒါတွေလည်းလမ်းနေတယ်ရှင်းအဲဒီလမ်းနေအမျိုးမျိုးရှိပြီးတော့နေတော့ဒါကတော့အရိယောမြင့်မြတ်သူစင်မြင့်မြတ်တဲ့စင်ကြဲတဲ့လမ်းပဲဟိုလမ်းနေမျိုးမဟုတ်ဘူးတဲ့ဒါဒီလရာငြိကြီးတွေစင်ကြဲပြီးတော့မြင့်မြတ်နေတဲ့လမ်းပဲအမှန်ကောင်းတယ်လားအကောင်းဆုံးလမ်းပေါ်တယ်ဒီလမ်းကတော့ အင်္ဂါ7ပါးရှိရဲ့အဲ့ဒီအင်္ဂါ7ပါးကဘာလဲဆိုတော့သေယတိရံတိရံဤအင်္ဂါ7ပါးရှိတော့အရိယာမေတိဝါဤအင်္ဂါ7ပါးသည်သိရတာပဲနည်းမှုကသမ္မာဒိဋ္ဌိမှန်စွာမြင်ခြင်းသမ္မာသင်္ကပ္ပမှန်စွာကြံခြင်းသမ္မာဝါစာမှန်စွာပြောဆိုခြင်းသမ္မာကမ္မတော်မှန်စွာပြုခြင်း ကာမအာဇီဝမှန်စွာအသက်မွေးခြင်းကာမဝါယာမောမှန်စွာအထုတ်ခြင်းကာမတတိမှန်စွာမှရခြင်းကာမသမာဓိမှန်စွာသုစိတ်တည်ခြင်းအဲ့ဒါ7ပါးပဲသင်္ခါ7ပါးဒါအခုဒီမှာတရားတော်နေတဲ့ပုဂ္ဂိုလ်တွေကတော့သောသောရတယ်ဒီမဂ္ဂင်7ပါးတရားဆိုသီပိတာတွေပါပဲဒါပေမဲ့လူသူစင်ရောက်တဲ့ခါတော့ဒါဟောရမှာကြော်သွားလို့လည်းမဖြစ်ဘူး သူကအရေးကြီးဆုံးပိုင်းကြောင်းဒီမဲ့ကြီးပါတရားအရေးကြီးဆုံးသမ္မာဒိဋ္ဌိမှန်စွာမြင်ခြင်းနဲ့သမ္မာဆိုတာမိစ္ဆာတဲ့သမ္မာတဲ့မိစ္ဆာဒိဋ္ဌိဆိုတော့မာယွန်းစွာမြင်ခြင်းမာပြအလွဲမဟုတ်တာကိုမြင်မဟုတ်တာကိုသိမဟုတ်တာကိုမြင်အဲ့ဒါမိစ္ဆာဒိဋ္ဌိခေါ်တယ်။တမာဒိဋ္ဌိဆိုတော့ မိစ္ဆာနဲ့တမ္မာပြောင်းပြန်မလို့ဟိုကမဟုတ်တာကိုမြင်တရားဟုတ်တာကိုမြင်ရမှာဟိုကမမှန်တာမြင်တရားမှန်တာဒါတွေကမှန်စွာမြင်ခြင်းမှန်စွာမြင်တာပဲအမှန်တိုင်းမြင်တာအမှန်တိုင်းသိတယ်အမှန်တိုင်းမြင်တာဒါတမ္မာဒိဋ္ဌိပဲဒီတမ္မာဒိဋ္ဌိကလည်းဒီတမာရိတိဟူသောပုဂ္ဂိုလ် သထကရာတွေမှာတရားနဲ့ရတဲ့နေရာတွေဆိုဖွင့်ထားပါတယ်။တမ္မာဆိုတာကောင်းတယ်ဆိုတဲ့အနေနဲ့ရပါတယ်။တင့်တယ်ဆိုတဲ့အနေနဲ့ရ။ရှိမွန်းအပ်တယ်ဆိုတဲ့အနေနဲ့ရ။အဲဒါကြောင့်တမ္မာဒိဋ္ဌိကောင်းသောအမြင်ကောင်းသောအသိအမြင်ဒီလိုလဲပါလာကြနိုင်တယ်။တမ္မာဒိဋ္ဌိတင့်တယ်သောအသိအမြင်ဒီလိုလဲပါလာကြနိုင် သမာဓိဋ္ဌိစိမွန်အားသောအသိအမြင်စိမွန်ပွယ်တာဖြစ်ကြရပါမဖြစ်ဒါလိုလဲပြန်နိုင်ပါလေသမာဓိဒါပေမဲ့လို့မိစ္ဆာနဲ့ထောက်ထားကြည့်ရင်တော့ကိုသမာနဲ့မိစ္ဆာဆိုတာကကြောင်းများမိစ္ဆာကမှားနေသမာကတော့အမှားအမှန်ဆိုတာလည်းပဲဒီအရိယာမဏိယဘိုလ်လည်းပဲကောင်းပါလေဘိုလ်လည်းပဲအဲ့ဒီပဲပေါ်လွင်တဲ့သမာဓိဋ္ဌိဆိုတာကောင်းတယ်ဆိုတာကသူ အမျိုးမျိုးရှိတာပဲကောင်းတာကတော့ကောင်းတယ်ဆိုတဲ့စကားကသူနှစ်သက်ရင်သဘောကျရင်ကောင်းနေကြတာကြီးတယ်ကောင်းတာတွေအများကြီးရှိတာပဲသူကဒီဥစ္စာကတော့အမှန်ရမှာဒီအတိကမှန်ရမှာဒီအားရမို့တယ်မှာသမာဓိဋ္ဌိမှန်စွာမြင်ခြင်းဘုန်းကြီးများကပါလာကြတယ်အဲသမာဓိဋ္ဌိမှန်စွာမြင်ခြင်းဒီသမာဓိဋ္ဌိက၅မျိုးရှိတယ် မှန်သာမြင်သာ၅မျိုးရှိကာမတက္ကတာတမာရိရှိကာမတက္ကတာတမာရိရှိကံကံအကျိုးရှိတယ်လို့ယုံကြည်သိမြင်တဲ့တမာရိရှိကောင်းသောအလုပ်ကိုလုပ်ရင်ကုသိုလ်ဖြစ်တယ်ကုသိုလ်ကကောင်းကျိုးပေးတယ် ဒီလိုယုံကြည်တာသမာဓိဖြစ်မကောင်းသောအလုပ်ကိုလုပ်ရင်အကုသိုလ်ဖြစ်တယ်အကုသိုလ်ကမကောင်းညို့ပေးမလည်းယုံကြည်တာသမာဓိဖြစ်အဲကံရှိရယ်ကံရဲ့အကျိုးရှိတယ်ဒါလည်းယုံကြည်သိမြင်တာသမာဓိဖြစ်အဲဒီယုံကြည်သိမြင်တဲ့ သမာဓိဋ္ဌိကသူကကာမဗေဒသမာဓိဋ္ဌိတဲ့ဒီသမာဓိဋ္ဌိကတော့သူကတော့ကိုယ်တိုင်တွေ့မြင်တယ်လို့မဟုတ်ပါဘူးဒါကတော့ဆရာသမားတွေညွှန်ကြားဟောပြတဲ့အတိုင်းယုံကြည်ပြီးတော့တရားရှင်းသွားပြီးတော့တရားမူလိကသာတရားတရားရှင်းသွားပြီးတော့ပြီးယုံကြည်မှုရှင်းသွားပြီးတော့သင်္လာဆင်ញင်ကြီးအကြောင်းဥဒိနဲ့ဆင်ញင်ကြီးလို့ရှင်လည်းပဲအကြောင်းရှိကျိုးရှိနေတော့ကောင်းကျိုးမကောင်းကျိုးတွေဟာ ကောင်းတဲ့အကျိုးမကောင်းတဲ့အကျိုးတွေဟာသူအကြောင်းရှိရမှာဒီအကြောင်းကတခြားအကြောင်းမဟုတ်ဘူးကံပဲကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်အခုလောလောဆယ်မှာပဲကောင်းတဲ့အလုပ်လို့ရင်ကောင်းကျိုးလေးဖြစ်တာကသင်ကြားမကောင်းတဲ့အလုပ်လို့ရင်မကောင်းကျိုးဖြစ်လူတယောက်ကိုသွားပြီးတော့ဆဲလိုက်ရင်အသက်ခံရတဲ့လူကအဲ့ဒီမုံမုံခံရမှာမုံတော့မယ်လို့ပြန်ရင်လည်းဆဲလိုက်သူမကောင်းတာသွားလို့ခါကလို့မကောင်းကျိုးသူရလူတယောက်ကို မေတ္တာရှိသွားပြီးတော့အကျိုးကိုဆောင်ရွက်ပြောဆိုခဲ့လို့ရှိရင်ပြုလုပ်ခဲ့လို့ရှိရင်အဲဒီပုဂ္ဂိုလ်ကယေရှုတင်မယ်ရှင်းမယ်စဉ်းညိုမယ်လူတန်းနိုင်တယ်ပြန်ပြီးတခါလည်းယေရှုတို့ပြန်ပြီးတော့လူတန်းနိုင်တယ်လို့သူဆောင်ရွက်မယ်အဲဒီကျိုးကသူလည်းငင်းရအောင်အဲဒါကောင်းတာလို့လို့ရှိရင်ကောင်းကျိုးပါလောကတွေနဲ့ပဲသူထင်ရှားမကောင်းတာလို့ရင်မကောင်းကျိုးသူကထင်ရှားသင်ကြားတော့လောကလုံးမှာ ကောင်းကျိုးတွေမကောင်းကျိုးတွေဟာကောင်းသောမှုမကောင်းသောမှုနဲ့ဆိုင်နေတာပဲကောင်းသောမှုပြုရင်ကောင်းကျိုးရမကောင်းသောမှုပြုရင်မကောင်းကျိုးရအဲဒီလိုစဉ်းစားဆင်ခြင်ပြီးတော့လည်းသဘောကျနိုင်ပါတယ်အဲဒီလိုသဘောကျတဲ့ဥစ္စာဟာသာသမဒရသမာဓိကြီးသမာဓိကြီးသူလည်းပဲအမှန်မှန်သွားမြင်တာပဲအမှန်တည်းမြင်တာဘာလို့လဲတော့ ကောင်းတဲ့အမှုမကောင်းတဲ့အမှုကံဆိုတာတကယ်လည်းရှိနေတာပဲလူတိုင်းလူတိုင်းဒီကံအမှုကြီးရှင်းရောက်တယ်ဒီကံကနေပြီးတော့ကောင်းကျိုးမကောင်းကျိုးပေးနေတာလည်းပဲတကယ်မှားနေတာပဲမှားနေတာတွေမှားနေတဲ့အတိုင်းပဲသူယူဆတာမိဘဆရာသမားတွေကပြောလို့ယူဆတာဖြစ်ဖြစ်စာဥကျမ်းဂန်တွေကတွေ့ပြီးတော့ယုံကြည်ယူဆတာပဲဖြစ်ဖြစ်ကိုယ့်အကိုစဉ်းစားယုံကြည်ဆက်တာဖြစ်ဘာပဲဖြစ်သူကအမှုကတော့မှားနေတယ် ကောင်းမှုပြုရင်ကောင်းမှုကံဖြစ်တယ်အဲကောင်းတော်မှုပြုလို့ရှိရင်ကုသိုလ်ကံဖြစ်တယ်ကုသိုလ်ကံကကောင်းကျိုးပေးမှားနေတာမကောင်းတော်မှုပြုလို့ရှိရင်အကုသိုလ်ကံဖြစ်တယ်အကုသိုလ်ကံကမကောင်းကျိုးပေးတယ်အဲ့ဒါမှားနေတာအဲ့ဒါမှားနေတဲ့အတိုင်းအယူအသိအမြင်ဖြစ်သောကြောင့်ဒီလိုအသိအမြင်မျိုးကိုသမာသမာဓိဋ္ဌိတဲ့မှန်စွာမြင်ခြင်းပဲတဲ့ကာမတရသမာဓိဋ္ဌိဒီကာမတရသမာဓိဋ္ဌိကလည်းအရေးကြီးပါတယ် ကာမဗရာသမာဓိကံကံရဲ့အကျိုးကိုယုံကြည်တဲ့စေသမာဓိအယူမြင်ရှိတဲ့ပုဂ္ဂိုလ်တွေကဒါနသီလစိုက်တဲ့ကုသိုလ်ကောင်းမှုတွေပြုကြ။ဗာဏတိပါဒစိုက်တဲ့အကုသိုလ်သူစိတ်တွေကသင်ချောင်ကြ။အကုသိုလ်သူစိတ်တွေကသင်ချောင်တဲ့သင်ချောင်တိုင်းလည်းဒီကုသိုလ်တရားတွေပွားများတယ်။ဒါနသီလစိုက်တဲ့ကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းလည်းကုသိုလ်တရားတွေပွားများတယ်။ဒီကုသိုလ်တွေကနေပြီးတော့လူဘဝကိုလည်းပို့ပေးတယ်။သူချမ်းသာဘဝကိုပို့ပေးတယ်။ နာဘဝကိုပုတ်ပေးတယ်နာချမ်းသာဘဝကိုပုတ်ပေးတယ်လူချမ်းသာနာချမ်းသာတွေတွေ့ရတော့ဒီကမ္မတ္တသမာဓိတွေရှိတဲ့ပုဂ္ဂိုလ်တွေကသမထဘာဝနာလုပ်တွေအားထုတ်ရင် သမထဇံရတယ်ဒီဇံကနေပြီးတော့ယမဘဝတွေဖြစ်စေနိုင်တယ်လို့ယုံကြည်တယ်အဲယုံကြည်တဲ့ကမ္မတ္တသမာဓိတွေအကြောင်းပြုပြီးတော့သမထဘာဝနာတွေပွားများလို့ဇံရတာလို့ရှိရင်အဲဒီဇံကနေပြီးတော့ အဲဒီမြမပုံရောက်တာမြမလည်းဖြစ်စီနေဒါကလောကထဲမှာအဲကမ္မဒရာသမာဓိနဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့အတွက်ကြောင့်ဝိပဿနာဘာဝနာတရားအားထုတ်တယ်ဒါလည်းကံယုံကြည်မှအားထုတ်တာဝိပဿနာကမယ်ဒါမယုံကြည်တဲ့ပုဂ္ဂိုလ်ပဲအားထုတ်လိုက်တယ်နော်ကံယုံကြည်မှသူကအားထုတ်လို့ဖြစ်တယ်အဲကုသိုလ်ကအကုသိုလ်ကရှိတယ်ကုသိုလ်ကအကုသိုလ်ကနေပြီးတော့ဘဝသစ်တွေကျိုးပေးပြီးတော့နေတဲ့ကောင်းကျိုးဆိုးကျိုးတွေပေးနေတယ်ဒါယုံကြည်ရတယ်ပြီးတော့ ဒီကနေ့ငြင်းစေနိုင်တဲ့အရိယာမေတရားတွေဆိုတာရှိတယ်အဲဒီအရိယာမေတရားတွေကိုရပြီးပါလို့ရှိရင်အကုသိုလ်ကဟူသည်များတွေပယ်တယ်ကိလေသာတွေကပယ်တယ်အဲဘဝတန်တရားမှာလွံ့မြောက်ပြီးတော့သွားရတာကယုံကြည်ရမှာပါဒီယုံကြည်တဲ့အဲ့ဒီလိုယုံကြည်တာကကာမတရာသမာဓိရှိပဲအဲ့ဒီကာမတရာသမာဓိရှိရှိတဲ့ပုဂ္ဂိုလ်တွေကဝိပဿနာတရားအထုတ်တာပဲအဲတို့မှ ဒီစီသောဘဝတွေကဘယ်လိုဘဝတွေဖြစ်လာမှမသိဘူးခုဘဝတောင်မှမသိတတ်တဲ့အရွယ်တုန်းကဘယ်လိုရှင်နေဖြစ်လာတဲ့သဘောကိုပြန်ကြည့်ရင်သာစဉ်းစားလို့ရတယ်အကုသိုလ်ကနေဆိုရှိကြတယ်ဒီဒီရှိတယ်ဆိုမသိမလိမ္မာတဲ့ခါတုန်းကဆိုရင်မသိနေမလိမ္မာတဲ့လက်ကျူးမိတဲ့အကုသိုလ်ကဆိုတာရှိတတ်တာပဲအနည်းနဲ့နဲ့ရှိတတ်ဒီစီသောဘဝတွေဆိုတာကတော့အရင်ဘယ်ကဘာဖြစ်လာမှမသိဘူးအကုသိုလ်တွေဆိုတာရှိဒီခုဘဝမှာပြုတတ်တဲ့ကုသိုလ်ကောင်းမှုတွေလည်းအများကြီးရှိကြပါတယ်ဒီကုသိုလ်ကောင်းမှုတွေကြောင့် ဒီဘဝကတည်တဲ့အခါမှာဒီကုသကမှုတွေကအကျိုးပေးဖို့ရတယ်များပါတယ်ကုသကမှုများများပြုတဲ့ပုဂ္ဂိုလ်တွေကတော်တော်လေးအားကိုးရပါတယ်အဲလူလူဘဝလို့ရှင်လူဘဝသေဝနာဘဝလို့ရှင်နာဘဝသေကိုရနိစ္စပါတယ်ဒါပေမဲ့လို့ကိုပြုထားတဲ့မကောင်းမှုအကုသိုလ်တွေဆိုတာလည်းရှိသေးတာပဲအခုဘဝပြုတာလည်းပဲရှိတာများရှိတာပဲဒီလိုဘဝတွေကလည်းပြုခဲ့တာတွေဟာလည်းရှိနေတာအဲ့တော့ဒီမကောင်းမှုအကုသိုလ်ကံတွေကလည်းကျိုးမပေးဘဲနေမှာမဟုတ်ဘူးဒီနေ့ကျသူတို့ကအကျိုးပေးတယ် အခုဆိုတဲ့ကံကအကျိုးပေးလို့ရှိရင်ဘယ်အကျိုးပေးမလဲဆိုရင်အပယ်လေးပါးကျိုးပေးတာပဲသူလမ်းနဲ့သူသွားတာပဲအဲသူကမိစ္ဆာမဲခေါ်တယ်သူကသူကလည်းမဲမဲကတော့မဲကပါပဲမကောင်းတဲ့မဲဖြစ်နေလို့မိစ္ဆာမဲကသူကမိစ္ဆာတွေကြီးမိစ္ဆာတွေကြီးကစပြီးတော့ကြီးလာတာပဲသူကအဲမကောင်းတဲ့မဲလားအဲ့ဒါပဲလေးပါးငရေကြသွားနိုင်တယ်ဒိဋ္ဌံဖြစ်သွားနိုင်တယ်ဒိဋ္ဌာဖြစ်သွားနိုင်တယ်သူတကယ်ဘွားရောက်သွားနိုင်တယ် အဲ့ဒီပဲလေးပါးရောက်သွားလို့ရှိရင်လည်းဒုက္ခပြန်လာဘူးတဲ့ပြဲမလွယ်ဘူးဘာလို့လဲဆိုတော့ဒီကံကြီးမှာကုသိုလ်စိတ်ကလေးနဲ့သေမသုပရိဘဝတွေဆိုတာဖြစ်တာအဲလူဘဝလူဖြစ်တယ်ဆိုတာလွယ်လွယ်မဟုတ်ဘူးခုလူဖြစ်နေရတာလေအနန္တကောင်းလို့ဖြစ်နေရတာလေဟိုရှိဘဝဒီကံကြီးမှာကုသိုလ်တော်လေးနဲ့စောပြီးတော့ကုသိုလ်ကံအာယုံလေးတွေကာမနမိတ်အာယုံလေးတွေ အဲဒီကံကကံရဲ့သွမ်းကြောင့်ထင်ပေါ်တဲ့ဂရိနိမိတ်အာယုံလေးတွေအဲဒီအာယုံလေးတွေထင်ပေါ်ပြီးတော့ဒီအာယုံလေးတွေဆွဲပြီးတော့သေးလာတော့ဒီဘဝမှာလူလာဖြစ်နေရလားအဲဒါငရေဘဝကသေးတဲ့အခါငရေတ attva ငရေမိတွေတုံးနေတယ်လောင်းနေတယ်ဒါလည်းနှစ်ပေါင်းများစွာကြာကြီးပါပဲအဲငရေငရေရင်းတွေဘာတွေကမျိုးမျိုးနှိမ့်ဆက်ပြီးတော့မြင့်မပြီးတော့နေတာအဲဒါတွေဒုက္ခတွေခံပြီးတော့နေတယ်ဒီချိန်မှာ ကုသိုလ်စိတ်ဖြစ်ဖို့ပဲအထင်းကြီးဟာပဲကုသိုလ်စိတ်မနဲ့လုပ်ပြင်မလဲဆိုတာဒုက္ခတွေရောက်ပြီးတော့ဒီတိုင်းကုသိုလ်စိတ်ဖြစ်ဖို့ရဘိုးခါမပြောနဲ့တော့အခုလူပြည်လောကမှာတောင်မှအမှန်မရှိမစဒုက္ခတွေရောက်နေတဲ့ကကုသိုလ်နှလုံးသွင်းဖို့ရအမှန်ခရင်နေတာပဲအမှန်ကိုခရင်ပါလေဒါကတရားနဲ့တရားနဲ့အခုဒီ ကိုယ်ကိုသိကပြီးတော့နေတဲ့အသင်္ခါကာလကြီးအဲ့ဒါတောင်းမှတဲမလွယ်လာဘူးဒုက္ခတွေအကြီးကျယ်ရောက်ပြီးတော့နေလို့ရှိရင်သူတို့ကလည်းနိုင်လုံးမင်းနဲ့နှိမ့်ဆက်ခံနေရလို့ရှိရင်ဒီကောင်းလုံးကောင်းထားဖို့တော့ခင်းရမှာလေတို့လားအဲ့ဒီငရဲဘုံကအမနာအကြီးကျယ်ဒုက္ခတွေရောက်ပြီးတော့နေတာတွေကသေခါနီးမှာကုသိုလ်စိတ်ကလေးနဲ့သိသွားဖို့အပုံခင်းရမှာလေဒိဋ္ဌာန်တွေလည်းဒီလိုပဲဒိဋ္ဌာန်တွေလည်းတကောင်းတကောင်းသတ်ပြတ်ပြီးတော့သားနေတာအဲ့ဒီမှာ သိတဲ့အခါသူတို့ကောင်းကောင်းကိုသိရတဲ့အခါတော့ကြားပါလိမ့်မယ်သူများသတ်လို့ချလို့သိရတာများတယ်သူများကသတ်လို့ဝါလို့အချို့ပဇာတဲ့သိရမယ်ဟုတ်လားဒီကောင်ကောင်ဝါကြသတ်ကြမျိုးကြဒီလိုလုပ်နေတာဟုတ်လားအဲ့ဒီအချိန်မှာသေကနေ့မှာသေကောင်းလုံးကောင်းနဲ့သေဖို့ခရင်သားပဲသူတို့ဒါနာလည်းမရှိသီလလည်းပဲပြောလာပြောပါလောက်ရှိမယ်မဟုတ်ဘူးသူကအင်းသိရင်ကုသိုလ်တွေလည်းပဲနှလုံးသွင်းမှုခရင်ပါလိမ့်မယ်သူကအဲ့ဒီမှာအဲ့ဒီကသေတဲ့ခါလည်းပဲ ကုသိုလ်စိတ်ကုသိုလ်စိတ်နဲ့ပြေကိုခိုင်းနေတာပဲစိတ်ဓာတ်တွေဆိုတာလည်းအမနာကိုဆိုတဲ့ဆင်းရဲငါမှုခေါင်းမဒုက္ခတွေရောက်လာစိတ်ဓာတ်သူတကယ်ကြီးဒါတွေလည်းဒီကံကြီးမှာစိတ်ကောင်းလုံးကောင်းနဲ့ပြေကိုပုံခိုင်းမှာလေအဲဒီတော့အဲဒီပယ်လေးဘဝနေပြီးတော့တခါလူဝနာဘဝဒုက္ခတိဘဝပြန်ရောက်လာဝေရမလွယ်ဘူးသူကအခက်ကြီးပဲတော်တော်ခိုင်းနေဒါကြောင့်မို့မြတ်စွာဘုရားဟောတာတဲ့တိုင်းတော်တော်ကြောက်ကြကောင်းပါလေလို့လိတ်ကန်းကြီးဥပမာများနဲ့ဟောတာပင်လယ်ထဲမှာလိတ်ကန်းကြီးတွေ့ ဒီကံသူကလည်းတစ်ခါတည်းမှအနည်းပေါင်းတရားနေရာနေမှာတစ်ခါတည်းမှသူကဒီတွေကပေါ်တယ်ပင်လယ်ထဲသူသွားကျင်ရတော့ရောက်ကျင်ရရောက်သဘောတော့မှလည်းပဲဒီပင်လယ်ထဲမှာပြည့်သဘောတော့ဆိုတာကိုလဲတဘောပေါ့လဲတဘောမှာဟိုတင်သဘောကြီးခေါ်တဲ့ဒုဒုဒထိုးတာဟိုတင်ဘွယ်နွားနွားပေါ်ရိုးတွေရှိတဲ့ဒုဒထိုးတာရှိတဲ့သဘောကြီးလို့ခေါ်တယ်အဲဒီသဘောကြီးလို့ခေါ်တဲ့ ထိုးကြီးထိုးတဲ့အပေါက်ရှိတာပါတဘိုးတဘိုးလုံးကအပေါက်ရှိတယ်အဲဒီတဘိုးလုံးကလည်းပဲပင်လေးမျောကျင်ရမျောသွားတယ်လက်ကန်းကလည်းပဲဒီပင်လေးထဲမှာသူကျက်စားနေတာနှစ်ပေါင်းတရားလောက်နေမှသူတစ်ခါလောက်ပေါ့သူပေါ်ကျင်ရပေါ်ဝါကျင်ရသွားနေတာအဲဒီလိုပေါ်နေတဲ့ဥစ္စာနဲ့တရားတစ်ခါတဘိုးကြီးကလည်းပဲ လေကမ်းပုံမညာတဲ့တဲ့မှာရောက်ပြီးတော့နေလို့ဟုတ်လားသဝကြီးအပေါက်ကအပေါက်နဲ့တဲ့တဲ့ကလည်းရှင်းနေလို့လေကလည်းသုံးပြီးဆွရပေါ်ရတော့ပြုတ်ကနေပေါ်ရတဲ့အခါဒီသဝကြီးပေါက်ထဲကောင်းဝင်ပြီးတော့သွားကိုရလွယ်ပါမလားလေသူပုံမှန်ပြီညာနေရကြောက်တယ်ခဲရင်ပါဗျာတဲ့ပေါ်ဝေးရတဲ့ဥစ္စာတော့ဖြင့်သဝကြီးပေါက်ထဲထိုးပြီးကိုရဟုတ်တယ်သူကမဲမခဲရင်တာပေါ့သူမဲဒီပင်နေပင်နေကြရတဲ့ကြည်ကြီးညှိုးညာညှိုးနေတယ် ဒိတ်ကလည်းတခါတခါမှပေါ်တော့သူသူလည်းသွားညင်ရသွားနေတာဒီသခိုးကြီးပါကလေးအချင်းချင်းလေးတဲ့တဲ့မှမှနေဘူးရတယ်ခဲရင်မှသေးတယ်ဒီဥစ္စာတိုင်းကြီးကပုံနေပုံမခဲရင်မှလည်းသူကမဖြစ်နိုင်ဘူးလို့ဆိုလို့မကောင်းတော့တာပဲဒါပေမဲ့လို့လိတ်ကလည်းမသေးဘူးသခိုးကြီးကလည်းမပြည့်စည်ဘူးဆိုရင်တော့နှစ်ကြည်လာမြတ်ကြတဲ့အခါမှာတခါပြန်တော့သူကသုံးညင်းနဲ့သုံးမယ်လို့သုံးကြအကြောင်းရှိပါသေးတယ်ဆိုတာ ဟုတ်တယ်ကာလဆိုတာအပိုက်ချမကြည့်တဲ့ဟာကိုတခါတရံတော့ဆိုကြည့်လို့ဆိုမယ်အဲအဲ့ဒါထက်တယ်လို့ပဲတဲ့ဒါလည်းတော့မထက်သေးတယ်ဆိုပြီးတော့ဟောထားပါလားတိုင်းဆိုရင်တိတ်ကြောက်ကြကောင်းတယ်ကွာအပေလေးပုံကြသွားတဲ့ပုဂ္ဂိုလ်လူပြည့်ကျမ်းလာဖို့ရဟာခက်ပါတယ်တဲ့သူတိကိုပြန်ရောက်ဖို့ရဟာအမှန်တန်ခဲရင်ပါတယ်အဲ့တော့မိမိတို့ ယခုဝပြုထားတဲ့ကုသိုလ်တွေအာကိုရပဲမလို့အာကုသိုလ်တွေကလည်းမကုန်မကင်းသေးတော့ဒီဘဝရင်အာကုသိုလ်ရှိတာမညာရှိရှိသောဘဝရရှိတာမညာရှိဒါတွေကနေပဲတိစ္ဆာလိုက်လို့ရှင်ဒုဘဝပြန်လာဖို့ခင်းနေပဲသင်ရတယ်နဲ့တည်းတောက်ရောက်တွေ့သွားမလို့ဖြစ်နေတော့တာပဲနောက်ပြီးတော့ဒီဘဝကနေပြီးကုသိုလ်ကောင်းမှုအကျိုးပေးလို့နောက်ဘဝတွေမှာလူရဲ့အနရဲ့ဘဝကောင်းတွေပဲဖြစ်တဲ့ထားပါအောင်နော်အဲ့ဒီဖြစ်ရဘဝလည်းပဲဘယ်လိုမိဘတွေဘယ်လိုဆရာသမားတွေဘာတွေနဲ့တွေ့နေမှမသိဘူး ဘယ်လိုယူဝါဒတွေယူနေမှမသိဘူးအဲဒီဖြစ်ရပေါ်မှာလည်းပဲအကုသိုလ်မကောင်းမှုကနေမပြုဘူးလို့မဆိုနိုင်ဘူးသူကအဲဒီအကုသိုလ်ကနေပြုရင်အဲဒီဘောကတည်တဲ့ခါကျတော့ပရိပါကြနိုင်တယ်လေသူကဒီကုဘအကုသိုလ်ကလိုက်ပြီးတော့ကယ်နိုင်လာမယ်မဟုတ်ဘူးသူကအဲဒါကြောင့်အဲဒါကြောင့်ဒီအပယ်လေးပါးကိုကြားနိုင်တဲ့သွမ်းတတ်တိမကုန်သေးတဲ့ညကာလပါလုံးဟာချင်းကြောက်เสียကောင်းတယ်လို့ပဲပေးကြည့်မြင်ပြီးတော့ ဝိပဿနာဘာဝနာတရားဆိုအားထုတ်ကြတာကိုဒါကာမတရသမာဓိတိယူကြည့်တဲ့ပုဂ္ဂိုလ်တွေအားထုတ်တာပဲသံဃာရဲ့အကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်တွေအားထုတ်တာသံဃာရဲ့အကျိုးမယုံကြည်တဲ့ပုဂ္ဂိုလ်တွေကသူကနောက်ဘဝသံဃာရဲ့ဘာမှရှိမှမရှိပဲဟာကုသိုလ်အကုသိုလ်ကံတွေလည်းမရှိဘူးဆိုရင်သူဘယ်မှသူတရားထုတ်မလဲခုနပြောတဲ့အပေလေးဘုံတို့အပေလေးဘုံကြနေတာတော့အပေလေးဘုံကနေပြီးလူဘဝကိုပြန်ရခဲ့တယ်ဆိုတာဒါတွေလည်းသူယုံကြည်မရှိဘူးအဲဒီယုံကြည်မရှိလို့ချင်းသူဘာမှအထုတ်ကြမလို့ဘူးသူကတော့ အဲ့လိုဖြစ်နေတယ်အခုဝိပဿနာတွေဘာဝနာတွေအထုတ်တယ်ဆိုတာအခုပြောတဲ့ကာမတရာသမာဓိကံကံအကျိုးယုံကြည်လို့အထုတ်တာဒါကြောင့်မို့ဒီကာမတရာသမာဓိကလည်းပဲသမာဓိတိအမှန်တိုင်းမြင်ရင်သူလည်းပဲနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့မဲခင်တရားတစ်ပါးပါပဲတဲ့ဒါမဲခင်တရားတစ်ပါးကာမတရာသမာဓိနောက်ဇာနာသမာဓိဇာနာသမာဓိဆိုတာဇာစိတ်ထဲမှာပါတယ်ဇာစိတ်ထဲမှာ ဉာဏ်တရားပညာတရားဆိုတဲ့တရားပါသူကတော့သူသူတွေဇာရိုးရိုးဆိုရင်သူသူတွေသိတာမရှိပါဘူးအပိညာဉ်ကိစ္စတတ်တဲ့ခါတော့သူလည်းသူသူတွေသိဒေဝသကုပိညာဉ်ဆိုသူကမြင်နိုင်တယ်ဒေဝသောတာဆိုရင်လည်းပဲသူတို့တန်နေအကုန်လုံးကြောက်ပြီးကြားနိုင်တယ်တေတောပရိယဆိုသူများစိတ်တွေကိုသိနိုင်တယ်ပုဂ္ဂိုလ်နိဗ္ဗာန်ဆိုရှင်းပွားအောင်နေကြစဉ်းစားလို့ကြည့်နိုင်သိနိုင်တယ်อืมအဲ့တော့ဣတိဝိဒကတော့တကောမျိုးမျိုးခံရနိုင်တယ် နောက်အနာဂတံသားတော့ပါလို့ရှိတယ်နာဂကာလတွေလည်းမျှော်ကြည့်လို့ရှိရင်သိနိုင်တယ်အဲ့ဒါတကြတော့အဆုံးသတ်တွေသိပါတယ်မြလာကသာနာတမာတွေဒီခေါ်မေဃတမာတွေကြီးအဲဝိပဿနာတမာတွေကြီးဝိပဿနာတမာတွေကြီးဆိုတာဝိပဿနာရှုတဲ့ခါကလားဆိုတော့ကျွန်တော်ပြောရမယ်ဝိပဿနာရှုတဲ့ခါဝိပဿနာဉာဏ်နဲ့ဖြစ်တာမေဃတမာတွေကြီးဒါအရိယာမေညာပဲ ဒါလည်းတော့ဇာမဥပဒနာနဲ့ဆက်ပြီးတော့ဖလားသမာဓိတိဖူညာမယ်ဒါကလည်းပဲမမက်ကနေပြီးဖြစ်တဲ့အကျိုးတရားအဲဒါ၅ခုရှိတော့ကာမတရာသမာဓိတိဇာနာသမာဓိတိဝိပဒနာသမာဓိတိမေဃသမာဓိတိအဲဒီနေရာမှာဘယ်လိုအားကိုသမာဓိတိခေါ်ပါသလဲဆိုတာကိုမြတ်စွာဘုရားအကျေထည့်ပြီးတော့ဟောတာကတမအစဘိက္ခဝေသမာဓိတိဘိက္ခဝေယံတို့သမာဓိတိ မန္တာမြင်ခြင်းသည်ကဓမာစပဲပါနိမန္တာမြင်တဲ့ဆိုတာပါလေမန္တာမြင်တဲ့သမာဓိဆိုတာကပါလေယံခောဘိက္ခွေဒုက္ခေညာဏံဒုက္ခသမုဒိညာဏံဒုက္ခនិရောဓေညာဏံဒုက္ခនិရောဓဂ ामि နိယပရိပရာယညာဏံအယံဥစ္စတိဘိက္ခွေသမာဓိတိဘိက္ခွေယံတို့ဒုက္ခေဆင်းရဲ၌ ယံခောညာနာခြင်းအသိဉာဏ်တွေ၎င်းဒုက္ခသမုဒိဆင်းရဲကြောင်းတရား၌ယံခောညာနာပင်ခြင်းသိဉာဏ်တွေ၎င်းဒုက္ခနေရောတွေဆင်းရဲငြိမ်းရာ၌ယံခောညာနာခြင်းသိဉာဏ်တွေ၎င်းဒုက္ခនិရောဓဂ ामि နိယဒုက္ခ ਈ ချုပ်ရာတို့ရောက်ကြောင်းဖြစ်သောပရိပရာယအကျင့်၌ယံခောညာနာခြင်းသိဉာဏ်တွေ၎င်းအတ္တိစီ

ဒုက္ခနိရောဓဂ ामिनी ပြီးတာဆိုတော့သူကခဲ့တဲ့ရှင်းနေတယ်ကဲကဲကဲကဲတူတူတူတူလေးဆိုကြအောင်လို့ဆိုကြအောင်လေမဆိုရဘဲနဲ့ဒီဘူးကြီးနဲ့ကြောက်ပြောနေပြောတာနေနေမြင်ရတာဒုက္ခကိုမြင်တာတမာရိဋ္ဌိဒုက္ခကိုမြင်တာတမာရိဋ္ဌိသမှုရိယကိုမြင်တာတမာရိဋ္ဌိ သမုဒိယကိုမြင်နာသမ္မာရိဋ္ဌိနိရောဓကိုမြင်နာသမ္မာရိဋ္ဌိနိရောဓကိုမြင်နာသမ္မာရိဋ္ဌိမေဃကိုမြင်နာသမ္မာရိဋ္ဌိမေဃကိုမြင်နာသမ္မာရိဋ္ဌိအဲဒါကအတွေ့အကြုံမရအောင်လားနတ္တဇာလေးပါမြင်တာပါပဲ။ သစ္စာလေးပါးမြင်တာသမာဓိဋ္ဌိဒါတို့ယုတ်ပါဒတာပါအဲ့တော့ဘုရားကြောက်ခဲ့တဲ့သမာဓိဋ္ဌိ၅ပါးတဲ့ကာမတရာသမာဓိဋ္ဌိဆိုတာဒီသစ္စာလေးပါးတဲ့ထည့်လိုက်လို့ရှိရင်တော့ကျက်တဲ့မမှတ်တော့မရပြီဘူးဒုက္ခကိုမြင်တယ်လို့လည်းပဲမဆိုနိုင်ဘူးသမုဒိယကိုမြင်တယ်လို့လည်းသူမဆိုနိုင်ဘူး နေရောဓကိုမြင်တဲ့သူမဆိုနိုင်ဘူးမဲကကိုမြင်တဲ့တဲ့သူကတတိကျရဆိုလို့မဖြစ်ဘူးသူသူသိတာကကံကံရဲ့အကျိုးကိုယုံကြည်တာသိတာဘယ်လောက်ရှိတာဘူးသို့တော်လည်းပဲဒီတစ္ဆာလေးပါးတရားသိတဲ့ဥစ္စာတွေဟာကာမတရာသမာဓိအရင်းကနေတော့မကင်းဘူးကာမတရာသမာဓိအခြေခံဖြစ်နေအဲဒါသူကတော့အရိယာမေဃသစ္စာကြီးတို့ကမူလမူလဖြစ်မူလမူလဘုဒ္ဓဖြစ်မူလမဲ့ခင်ပဲ မူလမဲ့ရင်အခြေခံမဲ့တဲ့လေကမူလပုဗ္ဗအရိယာသုံးဝမဲ့ခင်နဲ့ပြပွားစေတိုင်းဤမဲ့ခင်ပြေဝင်နိဗ္ဗာန်တာဘုန်းကြီးဘုန်းကြီးဆောင်ဖို့စီတာမဲ့ခင်ဆိုတာသုံးမျိုးရှိတယ်မူလမဲ့ခင်ဘုဗ္ဗဘာကမဲ့ခင်အရိယာမဲ့ခင်သုံးမျိုးရှိတယ်မူလမဲ့ခင်ဆိုတာကသမတရာသမာဓိကံကံရကြော ယုံကြည်သိမြင်တဲ့သမာဓိကြီးအရင်ခံပြီးတော့ပြုတဲ့ကုသိုလ်တိုင်းကုသိုလ်တိုင်းမှာပါဝင်တဲ့အရိယမဂ်ကင်အဲမဂ်ကင်မဂ်ကင်တရားတွေပေါ့မဂ်ကင်မဂ်ကင်ထိုက်တဲ့တရားတွေသမာဓိကြီးသမာသင်္ကပ္ပစိုက်စိုက်ကြည့်တော့တရားရေကိုတွေအဲအရာတွေကမူလမဂ်ကင်တွေတို့ကအရိယာမဲ့ဖြစ်ဖို့ရမှာသူအခြေခံမဲ့အခြေမြစ်သူမပါလို့ရှိရင်ဖြစ်ကိုမဖြစ်နိုင်ဘူးဒီကံကံရင်ကျိုးမယုံကြည်လို့ရှိရင်ဘာမှမဖြစ်နိုင်ဘူးအဲ့ဒါဒီဥစ္စာမူလမဲ့

မူလမူလပုဗ္ဗအရိယာသုံးဝမဲ့ခင်ညာမူလပုဗ္ဗအရိယာသုံးဝမဲ့ခင်ညာမူလပုဗ္ဗအရိယာသုံးဝမဲ့ခင်ညာဖြစ်ပွားစေလင်ဤမဲ့ခင်ရေဝင်နိဗ္ဗာန်တာ ဖြစ်ပွားစေလင်ဤမဲ့ခင်ဤဝင်နိဗ္ဗာန်ဖြစ်ပွားစေလင်ဤမဲ့ခင်ဤဝင်နိဗ္ဗာန်အဲမူလမဲ့ခင်ကမ္မဒရာသမာဓိအရင်ခံတဲ့မဲ့ခင်တရားတွေအာရုံကုသိုလ်တရားတွေအရင်ခံမဲ့သူကမူလမဲ့ခင်ပဲအဲအရိယာမဲ့ခင်ဖြစ်ဖို့ရသူအရင်ကအရှင်းမြစ်တယ် ဘဝဘာသာမဲ့ခင်နဲ့ဝိပဿနာမဲ့ဝိပဿနာမဲ့ခင်တရားတွေဝိပဿနာကျူလိုက်မှပါဝင်တဲ့တရားတွေဒါအရိယာမဲ့ရဲ့ရှိတော်ကြီးပဲအရိယာမဲ့ဖြစ်မဲ့ဆိုရင်ဝိပဿနာမဲ့ကစပြီးတော့အထောက်အဝိပဿနာမဲ့တွေပြည့်စုံတဲ့အခါကျမှအရိယာမဲ့ကသူ့လိုလိုဖြစ်တယ်အရိယာမဲ့ကဆိုတာကတော့အရိယာမဲ့သိမဲ့သိနဲ့တွဲပြီးတော့ဖြစ်တဲ့မဲ့ခင်7ပါးတရားသူကတော့မဲ့ခင်တရားအစ်စ်ပါအဲ့ဒါမဲ့ခင်3ဆင့်ရှိတယ် အဲဒီမဂ်ညွန့်သုံးပါးကိုအစဉ်တိုင်းပွားများပါလို့ရှိရင်နိဗ္ဗာန်ကိုရောက်ပါတယ်လို့ဆိုလိုတယ်ပထမကမူလမဂ်ခင်ခေါ်တဲ့အဲမူလမဂ်ခင်ခေါ်တဲ့ကာမတတ္တသမာဓိကိုရင်းခံပြီးတော့ဒါနသီလအစရှိတဲ့ကုသိုလ်ကောင်းမှုတွေကိုတတ်နိုင်တဲ့ပွားများအားထုတ်နေဒါလည်းနိဗ္ဗာန်ရောက်ကြောင်းနေတယ်တရားလောင်းတဲ့ကဘာအလေးပင်ရှိတဲ့ကဘာတဲ့ကာလပါလံပါရင်ရရှိကျင့်နေတယ်ဆိုတာဒီမူလမဲ့ခင်နေနဲ့ရှိကျင့်နေတာပဲမူလမဲ့ခင်နေနဲ့သူ ဒါနပါရမီဖြည့်လိုက်သီလပါရမီဖြည့်လိုက်ဒါတွေလုပ်နေသံဃာကြီးကျိုးကိုယုံကြည်လို့ကုသိုလ်ကောင်းမှုပြီးရင်ကုသိုလ်ဖြစ်တဲ့ကောင်းကျိုးတွေရတယ်ဒီကောင်းမှုတွေပြုသောအခြင်းအရာအဖြစ်ရနိုင်တဲ့သဗ္ဗိတဉာဏ်ကိုရနိုင်တယ်ဆိုယုံကြည်တဲ့ကာမတရာမာရီတိရင့်ခံပြီးတော့ကုသိုလ်ကောင်းမှုတွေပြုနေတာအားထုတ်နေအဲ့ဒါအားထုတ်လို့နောက်ဆုံးနေ့ကျတော့ပါရမီတွေပြည့်တဲ့အခါမှာသူကဘုရားပြရတော့အဲ့ဒါမူလမဲ့ခင်ကအရင်ကပြီးလာ မူလမဲခင်ကဒီလာပင်တော့ဝိပဿနာရှိတဲ့အခါမှာဝိပဿနာမဲခင်ရှိတယ်ဆရာအလောက်မှလည်းဘောဓိမယောယတနာပလင်တော်ပေါ်မှာသေဝဘုရားထိုင်နေပြီးသေသသမုပ္ပါဒိစဉ်းစားဆင်ခြင်ပြီးခန္ဓာ၅ပါးတွေအဖြစ်ပြကိုရှုတဲ့အခါမှာဘုရားဗာမဲခင်နေရှင်းဒီနေ့ပုဂ္ဂိုလ်တွေလည်းဒီလိုပဲဝိပဿနာရှုတဲ့အခါအထုတ်တဲ့အခါမှာဒီတိုင်းရှိတဲ့ဘုရားဗာမဲခင်နေရှင်းအဲဒီဘုရားဗာမဲခင်နေပြည့်စုံတဲ့အခါကျတော့အရိယာမေဖို့တွေရောက်တယ်အဲဒါပြပွားစေနေဒီမဲခင်ပြေဝင်နိဗ္ဗာန်တော့ရှင်တိုင်းပွားသွားလို့ရှိရင် နိဗ္ဗာန်မရောက်နိုင်ပါရဲ့အခုကာမတရာသမာဓိဋ္ဌိဇာနာသမာဓိဋ္ဌိဆိုတာလဲဒါကဝိပဿနာရဲ့အခြေခံနဲ့သူကဘုရားပါကမဲ့အဲမှာသူကအခြေခံသံတရားကိုရတဲ့ပုဂ္ဂိုလ်တွေလမ်းအခြေခံပြီးဝိပဿနာကျူသွားရင်ညံ့ညံ့ဝိပဿနာဉာဏ်နဲ့ဖြစ်လွယ်တာပေါ့ဝိပဿနာသမာဓိဋ္ဌိဆိုတာဘုရားပါကမဲ့ခင်မေဃသမာဓိဋ္ဌိဆိုတာကတော့ရိယာမဲ့ခင် အလားတမာတိဆိုတာအကျိုးတရားရောက်သွားကြတာအဲ့ဒီတည်းမှာခုဒုက္ခေညာနာဒုက္ခေဆင်းရဲ၌ညာနာရာခောညာနာကျင်သီသောညာသည်အတ္တိရှိဆင်းရဲကိုသိတဲ့ညာဒုက္ခကိုသိတဲ့ညာသမုဒိယကိုသိတဲ့ညာနိရောဓကိုသိတဲ့ညာမေဃကိုသိတဲ့ညာဒါတွေကဘယ်လိုလုပ်ပြီးတာလဲဆိုရင်ဒီပုံက ဒီပုံကသူကအကျဉ်းချုပ်အချင်းနှမျိုးပေါ့ဥပပါကသိဖို့ကဒီပုံကတမျိုးအရိယာမေခဏဒီပုံကတမျိုးရှိပါတယ်အရိယာမေခဏမှာတော့ဒီမဲ့ခင်တရားမဲ့ခင်ဒီမဲ့ခင်ထိုက်တဲ့သမာဓိရှိသမာဓိရှိတရားသမာဓိရှိနဲ့တပါးသိပင်တရားတွေအကုန်လုံးပါပဲသမာဓိရှိကတော့သိတယ်သိပင်တရားတွေအာရုံပြုပါတာမြင်ရတယ်အဲဒီ သမာဓိဋ္ဌိမဂ်ခင်ဟာအရိယာမေခဏမှာလားနိဗ္ဗာန်ကိုသူကမျက်မှောက်တွေ့မြင်ပြီးတော့သိတာနိဗ္ဗာန်ကိုမျက်မှောက်တွေ့မြင်ပြီးတော့သိဉာဏ်နဲ့ဒုက္ခသမှုရိယမေဃဆိုတဲ့သစ္စာသုံးပါးရှိအဲဒီသစ္စာသုံးပါးတော့ကိစ္စပြီးတော့အရင်ပြီးတယ်ဒီသူကိစ္စတော့និရောဓိအာရမဏတော့ နိရောဓေနိဗ္ဗာန်၌နိရောဓေဆင်းရဲချုပ်အားဖြင့်သောနိဗ္ဗာန်နှင့်အာရဏတော်အာရုံပြုသောအခြင်းသိမြင်ပြီးတော့သွားတယ်ဒီသို့သုံးပါးသောသစ္စာတို့၌ကိစ္စတော်ကိစ္စကြီးသောအခြင်းသိသွားတယ်အရိယာမဖြစ်တဲ့အခါမှာဆင်းရဲခြင်းနဲ့နိဗ္ဗာန်ကိုသူကမျက်မှောက်တွေ့တာဆင်းရဲခြင်းနဲ့နိဗ္ဗာန်နဲ့ကိုယ်ကရောက်သွားတယ်လို့ သရင်နေတဲ့နေပါအောင်တခါတဲ့ကိုယ်တိုင်တွေ့အခုဟောတဲ့ပြောတဲ့ခါကာလတွေစဉ်းစားဆင်တဲ့ခါကာလတွေမှာတော့နိဗ္ဗာန်နဲ့ကိုယ်နဲ့ကတခြားစီပဲနိဗ္ဗာန်ဆိုတာဟာဘာလဲနိဗ္ဗာန်ဆိုဆင်းရဲတွေငြိမ်းတာပဲဆိုတော့ကိုယ်ထဲမှာလည်းရှိတာမဟုတ်ဘူးနိဗ္ဗာန်ကိုယ်လည်းတွေ့နေတာလည်းမဟုတ်ဘူးသူကဒီခိုက်တာမှာနိဗ္ဗာန်ကကိုယ်ညာနဲ့ဝင်နေတာလည်းမဟုတ်ဘူး ဘယ်လိုပဲအမြင်ညနဲ့သူကသိတယ်လို့တော့အောင်းမရတာပဲဆင်းရဲငြိမ်းတာအနိဗ္ဗာန်ပဲလို့တဏှာငြိမ်းတာအနိဗ္ဗာန်ပဲဘဝယုံနာခန္ဓာတွေမဖြစ်ပေါ်ဘဲနဲ့ငြိမ်းသွားတာအနိဗ္ဗာန်ပဲဒီလိုပြောတော့သိတယ်လို့တော့အောင်းမရပြီးလည်းသိရပါပဲဒါပေမဲ့အဲ့ဒါကတော့မြင်မောက်တွေ့ပြီးတော့သိတာမဟုတ်ဘူးလားသူကသုတမယညာအချင်းအဲသဘောကျပြီးတော့သိသွားရောများပဲရှိရဲ့သူသေချာကိုယ်တိုင်တွေ့ပြီးတာမဟုတ်သေးဘူး အဲအရိယာမဉ္ဇဉ်ဖြစ်တဲ့အခါကာလကြတော့နိဗ္ဗာန်နဲ့ဝင်ရောက်သွားတယ်လို့နိဗ္ဗာန်ကိုတခါလက်ဆွတ်လိုက်ကင်သိချတွေ့ပြီးတော့သိတာကိုအဲကြောင့်အာရမဏတော့အာယုံပြုပြီးတော့ကိုသိတာအာယုံပြုတာလည်းတာမန်အာယုံပြုတာမဟုတ်သစ္စိကရိယာမျက်မှောက်ပြုသောအခြင်းအမျက်မှောက်တွေ့ပြီးတော့မျက်စိအောင်မှရှိတဲ့ရာဝတ္ထုတစ်ခုကိုမျက်စိနဲ့သေသေးချာချာမြင်ရတယ်လေဝါပေါ်တင်ပြီးတော့ကြည့်တဲ့ရာဝတ္ထုတစ်ခုကိုသေချာမြင်ရတယ်လို့ပဲဒါတော့မှမြင်ရတာကဟိုကိုယ်ရနေပါသေးတယ်မြင်ရတဲ့ဝတ္ထုကတခြားကိုယ်ကတခြားကိုယ်ရနေသေးတယ် အဲနိဗ္ဗာန်ကိုမြတ်မောတွေ့တဲ့အခါဆိုတာနိဗ္ဗာန်နဲ့ဝင်ရောက်ပြီးတော့သွားတယ်လို့သူကယုံနာသင်္ခါရငြိမ်းတဲ့သဘောနဲ့ဝင်ရောက်သွားတယ်လို့ဖြစ်ပြီးငြိမ်းသဘောကိုသိကြသင်ကြသိပါအဲဒါမေခဏမှာသမာဓိရှိကသစ္စာလေးပါးသိရဆိုတာအဲသစ္စာလေးပါးတဲ့ကနိရောဓသစ္စာခေါ်တဲ့နိဗ္ဗာန်တော့ဖြင့်အာရုံပြုပြီးမျက်မှောက်သိပါတယ်။ကျန်တဲ့သစ္စာတွေတော့ဘာလဲဒုက္ခကိုပဲနဲ့လို့ပြီးရောဒီခိုက်တာတစ်ချိန်နဲ့တော့ဒုက္ခတွေတော့မထင်နိုင်ဘူး။ သမှုရိယဆင်းရဲတွေလည်းသူအာရုံပြုနေနေတာမဟုတ်ဘူးစဉ်းစားဆင်းရဲနေတာမဟုတ်ဘူးမေဃဒေသကောမေဃจิตပါတရားတွေလည်းစဉ်းစားနေတယ်စဉ်းစားလို့ဖြစ်တာမဟုတ်ဒီချိန်မှာနိဗ္ဗာန်နဲ့သူအာရုံပြုရင်းမောက်တွေ့သွားတာဒါမှမဟုတ်နိဗ္ဗာန်တွေ့တာနဲ့အဲ့ဒီသစ္စာလေးပါးကိုလည်းဒီနေ့ကိစ္စပြီးသွားပါတယ်ကိစ္စတော့ဒီသူကိစ္စတော့ဒီသူသုံးပါးတော့သစ္စာရဏကိစ္စတော့ကိစ္စပြီးတော့အပြင်ပြီးသွားပါတယ်ကိစ္စပြီးပြီးတော့ပြီးဘယ်လိုပြီးတယ်လဲဆို ဒုက္ခသစ္စာကိုပိုင်းခြားရသိရမယ်အဲ့ဒါကိစ္စတစ်ခုဒုက္ခသစ္စာကိုသိခြင်းကိစ္စဆိုတာပိုင်းခြားပြီးတော့သိရသိတဲ့ကိစ္စအင်းအနေနဲ့ပိုင်းခြားပြီးသိတဲ့ကိစ္စသူကိစ္စသမုဒယသစ္စာကြတော့ပယ်ရမယ်တဲ့သမုဒယသစ္စာပယ်တာဟာသူ့နဲ့ဆိုင်တဲ့ကိစ္စမဲကကြတော့ပွားစီရမယ်တဲ့ဘာဝနာကိစ္စပွားစီရပွားစီတာဟာသူကိစ္စအဲနိဗ္ဗာန်ကိုမျက်မှောက် တွေ့လိုက်တဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်ကြီးတဲ့သဘောအကောင်းဆုံးအငြိမ့်ဆုံးအအေးဆုံးတရားကိုတွေ့တော့ဒီမှာတပါးသောတရားတွေဟာဖြင့်သိရတယ်ပဲဆိုတော့ပေါ်လာတာဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာအရိဘုညသမုပေဟုတ်ယုံနာသင်္ခါရငြိမ့်နေတဲ့သဘောကတော့ဖြစ်ပြတဲ့သဘောမရှိဘူးဖြစ်ချင်းမရှိပြချင်းမရှိဘူးအစဉ်သာဝတ္တခါရငြိမ့်ကြီးပြီးနေတဲ့သဘော အဲငြင်းတဲ့သဘောမတွေ့ခင်တုန်းကသောသောပိုင်းကဝိပဿနာရှင်တဲ့အခါဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေတွေ့နေရအဲ့ဒီဖြစ်ပြနေတာတွေဟူသည်များအဲ့ဒီတည်းအကောင်းနေတယ်ရှိမကောင်းတာတွေလည်းရှိပါတယ်ဒါပေမဲ့လို့အငြိမ့်နိဗ္ဗာန်နဲ့ဆိုင်းစာကြည့်တဲ့အခါကျတော့ဒါတွေကမအင်းကြီးတဲ့သဘောတွေပဲဖြစ်လိုက်ပြက်လိုက်နေတာကမငြိမ့်ဥမာအားဖြင့်နေပူရဲကလာတဲ့ပုဂ္ဂိုလ်တယောက်နေပူရဲကလာတဲ့ပုဂ္ဂိုလ်တယောက်မျိုးကောင်းမျိုးကောင်းကြီးနေပူရဲကလာနေပူရဲသွားနေတော့နေပူဆင်းရတာပေါ့သူသိလား သစ်ပင်အောင်ကျိုးကျဲတဲ့သစ်ပင်အောင်ရောက်နေဘူးတဲ့နေရာတွေတော့သက်သာတယ်ကောင်းတာအဲဒီသစ်ပင်အောင်ကနေပြီးတော့သူ့ရဲ့ရိပ်အာဝါဒကောင်းတဲ့သစ်ပင်အောင်တစ်ခါရောက်တာအဲ့ဒီတိုင်းသူပို့ပြီးတော့ကောင်းတာပါနောက်အမှန်ကောင်းတဲ့ဒီအမှန်အေးမြတဲ့တိုက်ကြီးတွေဟာသုခလာမှာအမှန်ကောင်းတဲ့တိုက်ကြီးတွေတွေ့အဲဒီတိုက်ကြီးတွေမှာအေးမြပါရတဲ့လေရင်းရတဲ့တိုက်ပြီးတော့ နေရာတိုင်းကောင်းကောင်းနဲ့ထိုင်ပြီးတော့နေရလို့ရှိရင်သူအကောင်းဆုံးနေရာရောက်တယ်အဲဒီတော့ကောင်းဆုံးအေးဆုံးနေရာရောက်တာပြန်စဉ်းစားလိုက်လို့ရှိရင်ပထမကနေဦးရဲသွားနေရတဲ့ဆင်းရဲတော့ဒါကတော့စောစောတည်းပြီးနေသင်ကြားလာပါပြီအဲနေဦးရဲကနေဒီသစ်ပင်ကျိုးကျဲတဲ့သစ်ပင်အဝင်လိုက်တဲ့ဆိုရင်တက်တာဝင်ရတာကောင်းတယ်လို့အောင်မရတာဒါပေမဲ့လို့အဲ့ဒါသူ့တဲ့ကောင်းတဲ့သစ်ပင်ကြီးရောက်လာတဲ့ခါကျတော့သူကလည်းပဲတင်မကောင်းသေးဘူးဆိုတာသူကသင်ကြားတယ် တစ်ပင်အောင်လည်းသူကကောင်းတာပါပဲရိတ်ကောင်းတဲ့တစ်ပင်အောင်မှနေရတာတော့ကောင်းတာပဲဒါပေမဲ့လို့အခုပြောတဲ့အတိုင်းမနာကောင်းတဲ့တိုက်ကြီးမနာအေးမြနေတဲ့နေရာမှာတခါလဲဒီညင်းလေးနဲ့နေရာထိုင်ကောင်းကင်ကောင်းကောင်းနဲ့တခါလဲထားရင်းပြီးတော့နေရာတခါပို့ပြီးတော့တောင်းအဲ့ဒါကိုတွေ့သွားရင်စိတ်ကတွေ့ခဲ့တဲ့ကောင်းတယ်ဆိုတာဒီကမကောင်းတာကြီးအခုလုံးမကောင်းတာကြီးတဲ့ပဲလို့ဆိုတာသင်ကြားပြီးတော့ဒါဘာရောက်လို့သင်ကြားတယ်ဆိုအကောင်းဆုံးနေရာလေးသူရောက်သွားတယ်ကောင်းတဲ့နေရာရောက်သွားတော့မကောင်းတာကိုသိတယ် ကိုကအစတည်းကမကောင်းတာအားကြီးတွေ့နေရလို့ရှိရင်ချင်းအကောင်းမတွေ့ရတော့အဲ့ဒီမကောင်းတာတွေထဲမှာနည်းနည်းတက်တာမရတဲ့ဥစ္စာတွေကောင်းတယ်လို့ပဲထင်ရတာပဲအဲ့ဒါလိုပဲလောကရဏီတဲ့တ attva တွေဟာကောင်းဆုံးဖြစ်တဲ့နိဗ္ဗာန်ကမတွေ့ရသေးဘူးမတွေ့ရသေးတော့တော်တော်ကောင်းတာလေးတွေလည်းကောင်းတယ်လို့အောင်းမရတယ်လူချမ်းသာတွေနာချမ်းသာတွေဆိုတာအဲဒီတဲ့ဥစ္စာတွေနဲ့ပြည့်စုံပြီးဒီကရာစားတော့လို့နေတိုင်းလို့ကောင်းတာလေးတွေအဲဒေတာထိုင်တာရှိနေတာလေးတွေ သူတို့အာယုံကောင်းလေးတွေနဲ့တွေ့နေရတာလေးတွေဒါလေးတွေပဲသူကအကောင်းထင်နေရတယ်သူလည်းကောင်းတာကမတွေ့ရသေးပဲဒါလေးကောင်းနေတာဝိပဿနာရှိတဲ့ခါကလာလည်းဒီလိုပဲဝိပဿနာရှိတဲ့ခါကလာမှာမကောင်းတာတွေလည်းတွေ့ရတယ်ကောင်းတာတွေလည်းတွေ့ရတယ်အဲညီတဲ့တဲ့နဲ့သင်္ကေတမဲ့ရှုမှတ်ပြီးတော့ကောင်းနေတာလေးတွေကောင်းတယ်လို့ပဲအောင်မြင်ရတယ်ကောင်းတယ်ကောင်းနေတာပါပဲဒါပေမဲ့နောက်ဆုံးယုဒသင်္ခါရကြီးနဲ့နိဗ္ဗာန်ကိုတွေ့ရတဲ့အငြိမ်းနဲ့တွေ့ရတဲ့ခါကျတော့ဟိုဟာတွေကောင်းတယ်ဆိုတာဘာမှမပြောရလို့ဒီပဲပဲ တကယ်ငြိမ့်နေတဲ့သဘောကတကယ်ကောင်းတယ်တကယ်ကောင်းတဲ့အငြိမ့်တွေ့လိုက်တော့ဝစီကတွေ့ခဲ့တဲ့ဟာတွေကအကုန်လုံးမကောင်းတာတွေဆင်းရဲတွေပဲလို့ဆိုသင်ကြားပါအဲဒီလိုသိနိုင်ပါတယ်အငြိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ကိုယ်တိုင်တွေ့လိုက်ရင်သူ့လောက်မကောင်းတဲ့ဥစ္စာတွေမှန်ပြအကုန်လုံးဟာမကောင်းတာတွေဆင်းရဲတွေပဲဆိုတာသိနိုင်ပါတယ်စားစရာစားရရတယ်ရှိတယ်အဲတောင်းတောင်းကောင်းတဲ့စားစရာတွေလည်းရှိတယ်မကောင်းတာတွေလည်းရှိတယ်အဲ အကောင်းမှုမစားနိုင်တဲ့ပုဂ္ဂိုလ်တွေမှာမကောင်းတာတွေစားရတဲ့ကနေပြီးတော့တောင်ကောင်းတာတွေစားရလို့ရှင်ရတာရှိတယ်လို့ရှင်ရတာပဲသို့တော်လည်းအကောင်းဆုံးဖြစ်တဲ့ရတာတော့စားပြီးလို့ရှင်တော့ဟာရှိရတို့စားနေတဲ့ရတာတွေလည်းကားပဲဘာမှမကောင်းသေးဘူးဒီရကမကောင်းတာပဲဆိုပြီးရဒီပြီးပဲဖြစ်မုံပဲဖြစ်ဖြစ်သမင်းချင်းပဲဖြစ်ဖြစ်ပေါ့အကောင်းဆုံးမစားဘူးသေးတဲ့အကောင်းဆုံးပါစားလိုက်မိရခြင်းတေးကစားလာခဲ့တဲ့ဥစ္စာတွေအညံ့နေမှသူကထင်ရှားတာအဲ့လိုပဲ အကောင်းဆုံးဖြစ်တဲ့နိဗ္ဗာန်ကိုတွေ့လိုက်တာနဲ့ရှင်းကတွေ့ခဲ့တဲ့ဟာတွေဟာတောင်းတကောင်းတာတွေလည်းတည်းမှာပါတယ်အဲ့ဒါတွေအကုန်လုံးမကောင်းတဲ့ဥစ္စာတွေပဲဆင်းရဲတွေပဲဆိုတာသင်ကြားသွားပါတယ်ဖြစ်ပြတဲ့နေရာသင်္ခါရဒုက္ခသစ္စာတွေဖြစ်ပြနေတာတွေမှမညာအကုန်လုံးဆင်းရဲတွေကြီးတယ်ပဲဖြစ်လိုက်ပြလိုက်နဲ့ဘာမှအာမကုရတဲ့တရားတွေပဲဆိုတာညာထဲမှာသင်ကြားသွားပါတယ်တဲ့ဒါကြောင့်အကောင်းဆုံးဖြစ်တဲ့နိဗ္ဗာန်ကို အာရုံပြုပြီးသိကြုံတဲ့ဒုက္ခဆင်းရဲတရားကိုလည်းပဲပိုင်းခြားပြီးတော့သိသွားပါတယ် အဲသမုဒိယကိုလည်းပဲပယ်ခြင်းကိစ္စပြီးသွားတယ်ပထမကအကောင်းဆုံးကိုမွေးပါနိုင်ရင်တော့တော့မကောင်းတဲ့ဆင်းရဲတွေနဲ့အကောင်းထင်နေတာပေါ့အကောင်းထင်တယ်လူကျင်တာပဲနှိမ့်သက်ပါရတာပေါ့ဥပမာအရင်ဘာလို့တော့ဆိုရင်လူတို့တယောက်ကကိုယ်အကျိုးမဲ့ကိုကြံစည်နေတဲ့ပုဂ္ဂိုလ်တယောက်ပြုလုပ်နေတဲ့ပုဂ္ဂိုလ်တယောက်ဆိုတော့သူကမသိဘူးမသိတော့အဲ့ဒီပုဂ္ဂိုလ်မိတ်ဆွေကောင်းထင်ကိုကျိုးတွေကို ဆောင်ရွက်နေတယ်လို့ကိုယ့်ရဲ့ကူညီရအများကြီးပေးနေတယ်ကိုယ်စိတ်တွေကသင်သင်နေအဲ့ဒီလူသူအားကိုးတယ်ဒီလူကိုနားမှာအများကြီးရှိနေခြင်းလေအဲဒီလူနဲ့မကွဲမကွာလို့ဒီလူကိုဆင်းမဲ့တွေ့တာပြီးတော့နေတယ်မကြောက်လို့အဲ့ဒီပုဂ္ဂိုလ်ရဲ့အပြစ်ကိုသူမမြင်တော့ပဲအကြောင်းအားလည်းဆိုဒီနေ့ကျတော့အဲ့ဒီပုဂ္ဂိုလ်ကိုကျိုးမဲ့ရပြုနေတယ်ဆိုတာတရားသိသွားတယ်ဆိုတော့ သိသွားတယ်ဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်အပေါ်မှာသိရခင်မင်တာမျိုးတွေပဲရှိတော့မလဲမခင်မင်တော့ဘုရားတော်ဒီပုဂ္ဂိုလ်နဲ့အတူကုန်နေကျင်တော့အဲ့ဒါလိုပဲတဲ့ဒီမှာသင်္ခါရတွေဆင်းရဲတွေကိုအကောင်းထင်နေရင်တော့ဒါတွေပါရမှုဖြစ်နေတာသင်္ခါရဆင်းရဲတွေကမကောင်းဘူးဆိုတာပြီးသွားတဲ့နေ့မှာခင်မင်တော်မှုကသူ့လိုလိုကြီးနေတယ် နိရောဓနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာအကောင်းဆုံးသိရတာသိဉာဏ်တွေအကုန်လုံးဖြစ်ပြတဲ့မှာများဘာမှမကောင်းဘူးအာဟုရတရားတွေမဟုတ်မကောင်းတဲ့တရားတွေပဲလို့သိလိုက်တဲ့သိသိလိုက်တဲ့သိလိုက်တဲ့တိုင်းနဲ့အဲ့ဒါတွေအပေါ်မှာခင်မင်တွေ့ရတဲ့သမှုရိယာလိုလိုခင်းသွားတာပဲအတွေ့အတာလုံးလုံးလုံးတစ်ခါတည်းပြတ်သွားတယ်အဲ့ဒါသမုဒိယတစ္ဆာကိုပယ်ခြင်းကိစ္စပြီးသွားတာတဲ့တမင်ကပယ်နေရတာမဟုတ်ဘူးဟိုမှာအကောင်းပြီးတာနဲ့မကောင်းတာတွေပေါ်မှာသင်္ကြန်မှုသူ့လိုလိုပြောက်တယ်အစတုန်းကတော့အဲ့ဒီ မကောင်းတာတွေကိုပဲအကောင်းတွေလို့ထင်နေတော့သမင်တရားမှုတရားမှုရှိနေလူချင်းမှုတောင်းတမှုရှိနေတယ်အဲ့ဒီအာယဝတ္ထုနဲ့မခွဲခြင်းဘူးဒီအာယဝတ္ထုနဲ့ဗမာကြီးတွေ့တယ်ဒီကောင်းတွေတွေထင်နေတာပေါ့ဒါလို့ထင်နေတာအများအားဖြင့်တွေ့ကြုံတဲ့ဥစ္စာဥပမာပြောပါမယ်ဆေးလေးတောက်စားတယ်ခွန်းစားတယ်ဒီလိုဟာတွေရှိတယ်ကိုကြိုက်တဲ့ဆာရတွေရှိတတ်တယ်အဲ့ဒါတွေရှိရကောင်းတယ်လို့ထင်နေတော့သူစားတောင်းနေတာပဲ နောက်ဆုံးတစ်နေ့ကျတော့ကိုယ့်အကိုဆင်ញင်ပြီးတော့ဖြစ်စေသူများကပြောလို့ဖြစ်စေဒါကိုဆက်လိုက်လို့ရှင်လေဆက်ပြီးတဲ့အခါကျတော့ပြန်စဉ်းစားကြည့်မကောင်းမှသူသိတာအဲ့ဒါတွေပေါ်မှာသူတို့ရာမှုမရှိဘူးသာဓမဆိုရင်ဒီအဲဆေလိတို့ကွန်းတော်သားတွေကိုကြက်တတ်တဲ့ตายရတွေမရကြအောင်ရှားဖွယ်ဒုက္ခတွေရောက်တာမသိခဲ့ဘူးအဲနောက်ကောင်းကောင်းကြီးပြနေတဲ့အခါတန်စဉ်းစားလိုက်တော့မအောင်ငါအများကြီးညှိသွားတာပဲတခုဥစ္စာတွေတဲ့ဒုက္ခတွေရောက်လာကုန်ဒါလည်း မသိလို့ငါဒါရေကောင်းမှပြီးတကလားတာယာနေတာပဲအခုပြန်စဉ်းစားလိုက်တဲ့အခါကျဘာမှတာကြံမယူအလကားတက်တက်နဲ့ကိုယ့်အကိုဖန်နေမှာမှလူချင်းမနစ်သက်ပေါ်မရှိဘူးဆိုတာသူ့အကိုပေါ်လာအဲ့ဒါလိုပဲငြိမ်းတဲ့နိဗ္ဗာန်ချမ်းသာအကောင်းဆုံးကိုတွေ့လျက်တော့ဖြစ်ပြနေတဲ့ယုံနာတဲ့ခါရတွေမကောင်းမှုဆိုတာသိမကောင်းမှုဆိုတာသိသလောက်အဲ့ဒီသင်္ခါရတွေပေါ်မှာသင်ခမင်တော်ရာမှုကသူ့လိုလိုငြိမ်းသွားရှင်းသွားတယ်အဲ့ဒါ သမုဒယသစ္စာပယ်ခြင်းကိစ္စပြီးသွားတာတဲ့နိရောဓသစ္စာကိုမျက်မှောက်ပြုခြင်းကိစ္စအဲ့ဒါပြီးတာမေဃသစ္စာပွားစေခြင်းကိစ္စမေဃသစ္စာပွားစေခြင်းကိစ္စကတော့နိဗ္ဗာန်ကိုသိနေတာကမေဃသစ္စာပဲအဲ့ဒါမိမိတဏ္ဍာတကယ်ဖြစ်လို့တကယ်သိတာဒါပွားစေခြင်းကိစ္စသူကသိနေပါတယ်သူကသူမဖြစ်ရင်သိကောမှမသိနိုင်ဘူးမေဃသစ္စာတရားကိုယ်တဏ္ဍာမဖြစ်ရင်နိဗ္ဗာန်ကိုတွေ့ကိုမတွေ့နိုင်ဘူးနိဗ္ဗာန်တွေ့တယ်ဆိုတော့အဲ့ဒီ မေဃသစ္စာမိမိတဏ္ဍာဖြစ်နေတာပဲဥပမာဆိုတာမျက်စိကမြင်နေဆိုရင်မြင်မှုလေးကိုယ်တဏ္ဍာဖြစ်နေတာပဲနားကကြားတယ်ဆိုကြားမှုလေးကိုယ်တဏ္ဍာတကယ်ဖြစ်နေတာအဲ့ဒါလိုပဲနိရောဓသစ္စာနိဗ္ဗာန်ကိုမြင်တယ်ဆိုတဲ့ကမြင်တဲ့တရားလေးမေဃသစ္စာတရားမိမိတဏ္ဍာပွားဆိုတာဒါပွားခြင်းကိစ္စကလည်းကြီးသွားပါတယ်အဲ့ဒီကိစ္စကြီးသောအားဖြင့်သစ္စာ၃ပါးကိုသိတယ်တဲ့ရိယမေခဏမှာအဲရှင်းဖို့မှာဆိုလို့ရှိရင်တော့ရှင်းဖို့မှာဆိုလို့ရှိရင်တော့ဥက္ကဟပရိပု္ပ္ပသဝနာဓာရဏ သမတနာပฏิဝေသောဥက္ကဟသင်ယူပြီးတော့လည်းသိရမယ်သင်ယူဆိုတာသစ္စာလေးပါးတရားတွေကိုကြက်မှတ်တာပါပရိပု္ပ္ပာရဲ့အနေနဲ့ပဲမင်းညံပြီးတော့လည်းသိရမယ်သဝနကြားနာပြီးတော့လည်းသိရမယ်ဒါရဏဆောင်ပြီးတော့လည်းသိရမယ်သမတနာသုံးသရှုပ်ပြီးတော့လည်းသိရမယ်ငါးမျိုးငါးဆင့်ရှိပါတယ် ပရမခြေဥစ္စာသစ္စာ၄ပါးတရားကိုသိကြရမယ်။သိကြရမယ်။အဲဒုက္ခသစ္စာဆင်းရဲတရားသမုဒယသစ္စာဆင်းရဲကြောင်းတရားနိရောဓသစ္စာအဲနိရောဓသစ္စာနိရောဓသစ္စာကဆင်းရဲခြင်းရတရားမေဃသစ္စာကဆင်းရဲခြင်းရတရားကြောင့်တရား အဲ့ဒါလေးဥက္ကဟသင်ယူပြီးတော့လည်းသူကသိနိုင်တယ်ပရိပု္ပ္ပာနဲ့အိဗယ်မေးပြီးတော့လည်းသိနိုင်တယ်အဲပြီးတော့သဝနကျမ်းနာပြီးတော့လည်းသိနိုင်တယ်သဝနကျမ်းနာပြီးတော့ဒါရဏဆောင်ပြီးတော့လည်းသိနိုင်ဆောင်ထားတဲ့ဆိုတာကတော့ဒါနှုတ်တဲ့ကြားထားတာလေးတွေမှတ်ထားကြမှာပဲလား ဒါကိုဆိုတာသိထဲမှာစောင့်မှတ်တယ်သမတနာသုံးသတယ်သုံးသတာကတော့ပြင်ရင်သူကတော့ဝိသစ္စာတွေဒါလည်းသုံးသလို့ဖြစ်တယ်သစ္စာကလေးမျိုးထဲမှာနှစ်မျိုးကဝိသစ္စာတွေခေါ်တယ်နှစ်မျိုးကတော့ဝိဝဒသစ္စာခေါ်တယ်ဒုက္ခနဲ့သမုဒယက ဝိသစ္စာပဲဒါကတော့လဲနေတာဒုက္ခသမုဒိယရှိတော့ဒုက္ခဖြစ်ဒုက္ခမိပြီးတော့သမုဒိယဖြစ်သမုဒိယရှိတော့ဒုက္ခဖြစ်ဒုက္ခမိပြီးတော့သမုဒိယဖြစ်ဒီလိုလဲနေတာဆိုဝိသစ္စာလောကထဲမှာလောကထဲမှာသူသက္ကတကဖြစ်နေတာသူကဆင်းရဲဆင်းရဲသစ္စာတွေပါသူကဆင်းရဲရဲ့တွင်းဝင်တဲ့သစ္စာအဲဒုက္ခသစ္စာသမုဒိယသစ္စာဆိုတာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာလည်းရှိသူကဝိသစ္စာတွေခေါ်တယ် နိရောဓသစ္စာနဲ့မေဃသစ္စာဆိုဝိဝဒသစ္စာကိုဝိကင်းတဲ့သစ္စာပေါ့ဝိကင်းတဲ့သစ္စာအလဲကိုလဲခြင်းကိုသံဃာလဲခြင်းကိုပြည့်စည်ရတဲ့သစ္စာတို့ကတော့သံဃာမလဲဘူးသူအဲဝိကင်းတဲ့သစ္စာအဲ့ဒါကတော့နှစ်ခုအဲဒီဝိကင်းတဲ့သစ္စာကတော့ပါမပုဂ္ဂိုလ်တွေမှာဒီကိုယ်ပိုင်ညာနဲ့မသိနိုင်ပါဘူးသူတ္တမယညာပိဏာမယညာတော့ပဲရှိတာပဲ နိရောဓသစ္စာဆိုတာဟာဘယ်လိုဟာပဲလို့ဆိုတာကျမ်းဂန်နေရာအချင်း၎င်းဆရာသမားတွေပြောတာဟုတ်ကိုမှတ်သားတော့ရာအချင်း၎င်းကျမ်းနာတော့ရာအချင်းတော့ဒီလောက်ပဲသိရတာနိရောဓသစ္စာအိဋ္ဌံကန္တမနာပံမေရသစ္စာအိဋ္ဌံကန္တမနာပံအဲဒီလိုဆရာသမားတွေပြောလို့ဟောလို့ကြားရတာပဲတဲ့ဒီလောက်ကြားရင်လည်းပြီးပါတယ်လူကတော့ဒီလောက်ပဲတတ်နိုင်တာပဲပုထုဇဉ်ကတည်းကပူမတတ်နိုင်ဘူးတရားမထုတ်ခင် အရိယာမဖို့မရောက်သေးငါတရက်လည်းပို့ပြီးတော့မသိဘူးတော့သိတာပဲနိရောဓသစ္စာနိရောဓသစ္စာရဲ့အိဋ္ဌံကောင်းဤတန်တာနှစ်တဲ့အာဤအိဋ္ဌံလိုလားအာဤတန်တာနှစ်တဲ့အာဤမနာပန်စိတ်လုံးကိုတို့ပွားစေတာဤအိဋ္ဌံကန္နာမနာပန်လိုလားအတဲ့တရားနှစ်တဲ့အတဲ့တရားစိတ်လုံးကိုတို့ပွားစေတဲ့တရားဉာဏ်တို့အတဲ့တရားပဲလိုလားအနှစ်တဲ့အဉာဏ်တို့အတဲ့တရားပဲနိဗ္ဗာန်ဆိုတာ အရိယာမေမေဃသစ္စာဆိုတာလည်းပဲလူလားနှစ်တဲ့မြန်တော့တဲ့တရားပဲလို့ဒါလို့သုဒ္ဓမေညာမြင်သိထားမယ်တဲ့ဆိုတော့အဲ့ဒါတော့ကတော့လည်းတရားထုတ်တဲ့ပုဂ္ဂိုလ်တွေကသိနေကြတာပဲဒါတော့မှမသိရင်တရားထုတ်လို့တော့မဖြစ်ဘူးနိဗ္ဗာန်ဆိုတာအကောင်းဆုံးပဲဆိုတာကလေးငယ်ငယ်ရသတိတာပဲမေတရားပူဇာနိဗ္ဗာန်တရားကိုရပါလို့ဤမြင်မောက်ပြပါလို့ဤဆိုပြီးသူတောင်းနေတာပေါ့ ဘောဂလာဘုရားရှိခိုးတင်ကြတဲ့ကနေမှမိဘတွေဆရာသမားတွေကသင်ပေးတာကိုနိဗ္ဗာန်အကောင်းဆုံးဆိုပြီးတော့မေတ္တာဘုရားနိဗ္ဗာန်တရားမချမ်းသာဘုရားနိဗ္ဗာန်ချမ်းသာကြပါလို့ဆိုပြီးသူတောင်းတာအဲဒီသူတောင်းတာကလည်းကလေးငယ်လေးအစပြီးတော့ပြီးတာနိဗ္ဗာန်ဆိုတာကောင်းတယ်မေဖို့တရားဆိုတာကောင်းတယ်လို့ပြီးတာနောက်တော့တော်ကြည့်လာတဲ့အခါတော်နာလည်းလုပ်တဲ့အခါကျတော့ကိုယ်တခါဆရာသမားတွေပြောတာဟောတာကြားတော့နိဗ္ဗာန်ဆိုတာအလုံးစုံဆင်းရဲတယ်မရှိဘူးလို့ပြီးရတာအခုလောကမှာ ရုပ်ရှိတော့ရုပ်ကုန်ပြီးပြီးတော့ဆင်းရဲနှင်းလို့တွေရှိရတယ်အဲ့ဒါတွေအကုန်လုံးမရှိဘူးနာရှိလို့စိတ်နာတရားမှီပြီးတော့ဆင်းရဲနှင်းလို့တွေရှိရတယ်ဆက်လက်နိဗ္ဗာန်မှာမရှိဘူးအဲယုံနာကြောင့်ပြုပြီးဖြစ်ပေါ်တဲ့ဆင်းရဲတွေပညာအကုန်လုံးမရှိဘူးမကောင်းတာတွေပညာအကုန်လုံးမရှိဘူးဆိုတော့ဒါကောင်းတယ်ဆိုတာသင်ကြားလာတာပေါ့အခုဘဝတည်းတရားလို့ဆင်းရဲတယ်အဲ့ဒါမရှိဘူးကိုယ်ရလို့ဆင်းရဲတယ်အဲ့ဒါမရှိဘူး မကြမ်းမမာယောဂဝေဒနာတွေမျိုးမျိုးဖြစ်ရတော့ဆင်းရဲတယ်အဲ့ဒါတွေမရှိဘူးရှားပွေရလို့ဆင်းရဲတယ်အဲ့ဒါတွေမရှိဘူးအဲကိုယ်ကိုယ်အတွက်ဆိုရင်ရတယ်ပြန်မှန်းရတယ်လူများကိုယ်အတွက်ဆိုရင်ရတယ်ပြန်မှန်းရတယ်အဲ့ဒါတွေမရှိဘူးနိုင်တဲ့ပုဂ္ဂိုလ်တွေကနေပြီးနှိမ့်ဆက်လို့အမျိုးမျိုးဆင်းရဲတွေနဲ့တွေ့ရတယ်အဲ့ဒါတွေမရှိဘူးဒီနေ့ကြလို့ကျင်တပွားတပွားပေးရတာကိုနောက်ဆုံးလာကြတယ်အဲ့ဒါလည်းမရှိဘူးဒါတော့ လောကအလိုမရှိရတဲ့ဆင်းရဲတွေပဲညာအကုန်လုံးဘာမှမရှိဘူးနိဗ္ဗာန်ဆိုတာဒီတော့ကောင်းတာပဲလို့ဆိုဒီလိုသဘောကျတာပါမိရိနာမင်းအရှင်နာရဲ့ဘိန်ကိုမေးတယ်မိရိနာပညာရှင်ဖရာတဲ့နိဗ္ဗာန်ကိုမတွေ့သေးတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကောင်းတယ်ဆိုတာသိနိုင်မှာမလားတဲ့ဒီဒါရှင်နာသင်္ကန်းဖြစ်သိနိုင်ပါတယ်မင်းကြီးအဲလိုသိမလဲဗျာ အာဥပမာနဲ့ပြောမယ်ခြေတော့ကျိုးနေတဲ့ပုဂ္ဂိုလ်တယောက်တည်းခြေတော့ကျိုးနေအဲခြေတော့ကျိုးနေတာသူခြေတော့ကျိုးနေသူတဲ့ဒုက္ခနဲ့တွေ့နေတာပဲခြေတော့မကျိုးရင်ကောင်းတယ်ဆိုတော့သူမသိရဘူးလားတဲ့သူတော့မကျိုးတာလည်းမဟုတ်သူတော့ကျိုးနေတာပဲဒါကြောင့်မကြွေးရင်တော့ကောင်းတယ်ဆိုတာသူမသိတယ်ဘူးလားတဲ့သိပါတယ်ခင်ဗျာအဲဒါလိုပါပဲတဲ့သူကနာယောဂဝေဒနာဖြစ်နေတဲ့ပုဂ္ဂိုလ်တယောက်တဲ့ နာယဝဝေဒနာဖြစ်တော့သူ့မှာဒုက္ခတွေရောက်နေတယ်နာယဝဝေဒနာတွေပျောက်သွားလို့ရှိရင်ကောင်းတယ်ဆိုတာသူမသိပြီဘူးလားသူတော့မပျောက်သေးဘူးပေါ့လေပျောက်ရင်ကောင်းတယ်ဆိုတာမသိပြီဘူးလားသိပါတယ်ခင်အဲဒါလိုပါပဲတဲ့သူကအဲဒီဥပမာတွေမကောင်းတာတွေခင်ဗျာအကုန်လုံးပေးတယ်မကောင်းတာတွေနဲ့တွေ့နေတဲ့ဒုက္ခတွေတွေ့နေတာတွေဟာဒီဒုက္ခတွေအဲ့ဒါတွေမရှင်ကောင်းတယ်ဆိုတာတော့သိနိုင်ပါတယ်သူသူတော့မတွေ့သေးဘူးပေါ့အဲ့ဒါမှန်စားပြီးသိနိုင်ပါတယ်အဲ့ဒါလိုပဲတဲ့အခု လောကထဲမှာဥကျင်းနာခြင်းသိခြင်းစိုက်တဲ့မကောင်းတာတွေဆင်းရဲတွေရှိနေတယ်တဲ့ဒီဆင်းရဲတွေဟာအကုန်လုံးနိဗ္ဗာန်မှာမရှိဘူးကောင်းတယ်နိဗ္ဗာန်ကောင်းတယ်လို့မသိနိုင်ဘူးလားအဲဒီကသိနိုင်ပါလေဆရာလည်းဆရာတာပေါ့ဒီလိုအဲဒါလိုပဲတော်တော်ကြီးပြင်းလာတဲ့အခါဘုဒ္ဓရကြီးလာတဲ့အခါကျတော့ဒီဟာတရားကျမ်းနာရတာလောကမှာရှိတဲ့ဆင်းရဲတွေအကုန်လုံးမရှိတာဟာနိဗ္ဗာန်ပဲနိဗ္ဗာန်မှာဒီဆင်းရဲတွေအကုန်လုံးမရှိဘူးကောင်းတယ်ဆိုတဲ့သဘောကျတာပေါ့မြတ်စွာဘုရားလည်းတော့ခါကလာတော့ ပုပ္ပဝါဒဆိုတဲ့မျိုးသမီးတယောက်ရှိတယ်။မျိုးသမီးလောကဓမ္မရာဝန်တိုက်ဒီဘဝရဲ့ကိစ္စနဲ့သွားပြီးကြတာပြီးတော့ဆင်းရဲတွေအများကြီးကြောက်ရတယ်။ဆင်းရဲတွေအများကြီးရောက်ကျုပ်ရကမဖွားနိုင်တော့အကြာကြီးဆင်းရဲတွေခံနေရတာ။ 9နှစ်9လ9ရက်ဆိုတော့ကြာကြီးတယ်9နှစ်9နှစ်ကို9နှစ်9လကိုဆောင်ပြီးတခါမိဖွားတဲ့အခါ9ရက်ဒုက္ခတွေရောက်အဲဒီဒုက္ခတွေရောက်ပြီးတော့နေတော့သူဘယ်လိုနှလုံးသွင်းမလဲဆိုတော့မြတ်စွာဘုရားဟာလည်းပဲသမ္မာသမ္ဗုဒ္ဓဝတ္တသောပုဂ္ဂိုလ်ယောဤမတဒုက္ခတာ နိရောဓတေသေးတိမြတ်စွာဘုရားသံဃာတန်ဖိုးဓာအလုံးစုံသောတရားတွေကိုယ်ပိုင်ဉာဏ်နဲ့မှန်နေသိတာဟုတ်ပါပြီ။ဘာကြောင့်လဲဆိုရင်ဘုရားဒီဆင်းရဲမျိုးတွေအကုန်လုံးကြီးနဲ့နေပါသူခေါ်တာပဲ။ဒီဆင်းရဲတွေကမကောင်းဘူးလို့ဒီရုပ်တွေရှိနေလို့ဒီဆင်းရဲတွေတွေ့ရဒီနာနေရှိလို့ဒီဆင်းရဲတွေတွေ့ရငါကလည်းငင်းဒုက္ခတွေရောက်နေရတယ်ဒီရုပ်ရှိလို့ပဲဒီနာရှိလို့ပဲ။ ယုံနာနာမရှိဒီဆင်းရဲတွေမရောက်နိုင်ဘူးအဲ့ဒီဆင်းရဲတွေငြင်းတဲ့နိဗ္ဗာန်တရားမြတ်စွာဘုရားဟောတာဒီဘုရားကသူအလုံးစုံတရားတွေသူကိုယ်တိုင်တွေ့ပြီးတော့မှန်တိုင်းသိပြီးသူဟောတာလားဟုတ်ပါသေးတယ်ဘုရားကုံလည်းသူအားနေမြတ်စွာဘုရားဟောကြားတော်မူတဲ့နိဗ္ဗာန်တရားဆိုတာလည်းတကယ်ကောင်းပါသေးတယ်ဘာကြောင့်လဲဆိုရင်အဲ့ဒီနိဗ္ဗာန်တရားမှာအခုဆင်းရဲမရှိဘူးတဲ့ယုံနာနေမိပြီးဖြစ်တဲ့ဆင်းရဲမရှိဘူးဟုတ်တယ်ဗျဒုက္ခတွေ့တဲ့အခါမှာစဉ်းစဉ်းစားလိုက်တော့ ကိုယ်ထဲမှာရှိတဲ့ယုံနာတွေရှိနေတယ်ယုံနာကြောင့်ဒုက္ခတွေရောက်နေတာကိုဒါကမရှိရင်ဒီယုံဒီဒုက္ခပဲရှိမလဲသွားဒုက္ခမရှိနိုင်ဘူးဒုက္ခဤတရားဖြစ်တဲ့ယုံနာကရှိနေတော့ဒီမှာဒုက္ခတွေလာနေတာသွားဒုက္ခပင်တွေပေါက်အနာပေါက်တယ်ဆိုရင်နာပေါက်ဆိုရင်နေရာရှိလို့ပေါက်တာပဲနေရာမရှိရင်ဘယ်ပေါက်မလဲသွားအဲဒါဒီယုံနာဒုက္ခတွေအကုန်လုံးငြိမ်းတဲ့တရားပဲတဲ့နိဗ္ဗာန်တရားစောင့်ပါပြီတဲ့ မြတ်စွာဘုရားရဲ့တပိဋကသံဃာတော်တွေဟာလည်းကောင်းသောအကျင့်နဲ့ပြည့်စုံပါပြီ။ဘာဖြစ်လို့လဲဆိုလို့ချင်းဒီဒုက္ခတွေငြိမ်းအောင်လို့သူကျင့်နေတာပဲ။တကယ်အရေးကြီးရဲ့တကယ်မကောင်းတဲ့ဆင်းရဲငြိမ်းအောင်လို့ကောင်းဆုံးအလုပ်တွေသူတို့လုပ်နေကြတာပဲ။အဲတော့ဒီလိုလုပ်ရတဲ့ပုဂ္ဂိုလ်တွေဝန်သက်ပြန်နာကောင်းတာပါလားအကြောင်းညွှန်လို့လုပ်ရတာ။ဒီဆင်းရဲတွေငြိမ်းနေခြင်းကအကျင့်ရခဲ့ကြီးသူက။ကံကောင်းလို့ကျင့်ရတာ။ကံမကောင်းတဲ့ပုဂ္ဂိုလ်တွေမကျင့်နိုင်ဘူး။ကျင့်ဖို့အခွင့်အရေးကိုမရနိုင်ဘူး။ တချို့ဒီလိုကျင့်ဝတ်တရားကြားတော့မကြားရဘူးသိတော့မသိရဘူးငါတမ်းမကောင်းလို့တချို့ကြားတော့ကြားနာပါရဲ့ဆိုတော့လည်းပဲမကျင့်နိုင်ဘူးကျင့်ဝတ်အခွင့်အရေးမရနိုင်ဘူးတနည်းနည်းနဲ့သူကအနောက်ချက်တွေဖြစ်အဲကံကောင်းတဲ့ပုဂ္ဂိုလ်တွေမှပြန်ကျင့်ရဒါတော့ဒီစင်ရည်ညင်းအောင်လို့ကျင့်နေတဲ့မြတ်မြတ်စွာဘုရားသံဃာတမုဒ္ဒအလုံးစုံသောတရားတွေကိုယ်ပိုင်ဉာဏ်နဲ့မှန်တဲ့သိတာဟုတ်ပါပြီလေ။ဘာကြောင့်လဲဆိုရင်တရားဒီစင်ရည်မျိုးတွေ အကုန်လုံးကြီးနဲ့နိဗ္ဗာန်သူဟောတာပဲဒီဆင်းရဲတွေဟာမကောင်းဘူးလို့ဒီရုပ်တွေရှိနေလို့ဒီဆင်းရဲတွေတွေ့ရဒီနာနဲ့ရှိလို့ဒီဆင်းရဲတွေတွေ့ရငါကလည်းငင်းဒုက္ခတွေရောက်နေရတယ်ဒီရုပ်ရှိလို့ပဲဒီနာရှိလို့ပဲယုံနာနာမရှိရင်ဒီဆင်းရဲတွေမရောက်နိုင်ဘူးအဲဒီဆင်းရဲတွေကြီးနဲ့နိဗ္ဗာန်တရားမြတ်စွာဘုရားဟောတာဒီတရားကသူအလုံးစုံတရားတွေသူကိုယ်တိုင်တွေ့ပြီးတော့အမှန်တိုင်းသိပြီးသူဟောတာလားဟုတ်ပါပြီလေဘုရားကုံလည်းသူအား မြတ်စွာဘုရားဟောကြားတော်မူတဲ့နိဗ္ဗာန်တရားဆိုတာလည်းတကယ်ကောင်းပါပြီ။ဘာကြောင့်လဲဆိုရင်အဲ့ဒီနိဗ္ဗာန်တရားမှာအခုဆင်းရဲရုံမရှိဘူးတဲ့ဒီယုံနာနေမိပြီးဖြစ်တဲ့ဆင်းရဲမရှိဘူး။ဟုတ်တယ်လားဒုက္ခတွေ့တဲ့အခါမှာဆင်းရဲစဉ်းစားလိုက်တော့ကိုယ်ထဲမှာရှိတဲ့ယုံနာနေရှိနေတယ်ယုံနာညာဒုက္ခတွေရောက်လာကိုဒါလာမရှိရင်ဒီယုံဒီဒုက္ခပဲရှိမလဲကွာ။ဒုက္ခမရှိနိုင်ဘူး။ဒုက္ခဤတရားဖြစ်တဲ့ယုံနာကရှိနေတော့ဒီမှာဒုက္ခတွေလာနေတာကွာဒုက္ခပင်တွေပေါ့။ အနာပေါက်တယ်ဆိုရင်အနာပေါက်တဲ့နေရာရှိတော့ပေါက်တာပဲနေရာမရှိရင်ပဲပေါက်မယ်ပါအဲ့ဒါဒီယုံနာဒုက္ခတွေအကုန်လုံးငြိမ်းတဲ့တရားပဲတဲ့နိဗ္ဗာန်တရားကောင်းပါပြီတဲ့မြတ်စွာဘုရားရဲ့တတိယသံဃာတော်တွေဟာလည်းကောင်းတော့ကျင့်နေပြည့်စုံပါပြီတဲ့ဘာဖြစ်လို့လဲဆိုလို့ချင်းဒီဒုက္ခတွေငြိမ်းအောင်လို့ပြောကျင့်နေတာပဲတကယ်အရေးကြီးရဲ့တကယ်မကောင်းတဲ့ဆင်းရဲငြိမ်းအောင်လို့ကောင်းဆုံးအလုပ်တွေသူတို့လုပ်နေကြတာပဲဒါတော့ ဒီလိုလောက်ရတဲ့ပုဂ္ဂိုလ်တွေဝန်သက်ပြန်နာကောင်းတာပါလားအကြောင်းညွှန်လို့လောက်ရတာဒီဆင်းရဲတွေကြီးနေခြင်းကကျင့်ရခဲ့ကြီးသွားကံကောင်းလို့ကျင့်ရကံမကောင်းတဲ့ပုဂ္ဂိုလ်တွေမကျင့်နိုင်ဘူးကျင့်မှုအခွင့်အရေးကိုမရနိုင်ဘူးတချို့ဒီလိုကျင့်မှုတရားကြားတော့မကြားရဘူးသိတော့မသိရဘူးအဲကံမကောင်းလို့တချို့ကြားတော့ကြားနာပါရဲ့ဆိုတော့လည်းပဲမကျင့်နိုင်ဘူးကျင့်မှုရအခွင့်အရေးမရနိုင်ဘူးတနည်းနည်းနဲ့သူကနောက်ချက်တွေဖြစ်အဲကံကောင်းတဲ့ပုဂ္ဂိုလ်တွေမှတည်းကျင့်ရပြီးတော့ ဒီဆင်းရဲတွေငြိမ်းအောင်လို့ကျင့်နေတဲ့မြတ်စွာဘုရားတပိသားတွေဟာလည်းအမှန်တန်ကိုကောင်းသောကျင့်နေကျင့်နေတာပဲလူဘုရားကောင်တရားကောင်နာကောင်နေအာရုံပြုတယ်သူအာရုံပြုကုန်နေကောင်းတယ်သူကရှင်းရှင်းလေးပဲဘာမှမထက်ဘူးမြတ်စွာဘုရားဒီနေ့တင်ဆင်းရဲတွေငြိမ်းအောင်လို့ဟောတာသူအမှန်တိုင်းမြတ်စွာဘုရားဒီနေ့တင်ဆင်းရဲတွေငြိမ်းအောင်လို့ဟောတာသူအမှန်တိုင်းပြီးလို့ဟောနေတာပဲသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားမှန်ပါသေးတယ်ဘုရားဟောတဲ့နေ့ကမှဒီလိုဆင်းရဲတွေတုန်းကပြီးဖြစ်တဲ့ဆင်းရဲတွေမရှိဘူးอืม ဒီစင်းရည်ငြိမ်းတာဟာကောင်းတဲ့တရားပဲဒီနိဗ္ဗာန်ပြီးတော့ဒီစင်းရည်နဲ့နိဗ္ဗာန်နဲ့ရအောင်လို့ကျင့်နေတဲ့ပုဂ္ဂိုလ်တွေကလည်းကောင်းသောကျင့်နေကျင့်နေတာပဲသမဏကောင်းတဲ့ကျင့်နေကျင့်နေကြတာပဲလို့ဒီလိုအာရုံပြုတာဒါဘုရားကတရားကသံဃာကအာရုံပြုဖို့လုံးကြီးတယ်တော့အဲ့ဒီမှာပါတယ်အဲ့ဒီမှာလည်းစင်းရည်ငြိမ်းတဲ့နိဗ္ဗာန်ကိုကိုယ်တိုင်မတွေ့ပေမဲ့တော့စင်းရည်ငြိမ်းတဲ့နိဗ္ဗာန်ဆိုတာကောင်းတယ်ဆိုတာသိနိုင်တာပါလို့မတွေ့သေးပေမဲ့လည်းကောင်းတယ်ဆိုတာသိနိုင်တယ်မှသာကျင့်ဒီစင်းရည်အကုန်လုံးငြိမ်းတာကောင်းတာပဲ အဲဒီဆင်းရဲခြင်းကအလကားလည်းကြီးမှမဟုတ်ဘူးဆင်းရဲခြင်းကရောက်ဖို့ရအကျင့်ကလည်းကြည့်ရအောင်ပါဘောအဲဒါဆင်းရဲခြင်းကတကယ်ရောက်တဲ့အကျင့်ဟာလည်းပဲကောင်းတဲ့အကျင့်ပဲလို့ဆိုတာသိရမှာပေါ့ဒီဆင်းရဲတွေတခါတည်းအမြင့်တဲ့တခါတည်းငြိမ့်မယ်ကျင့်တဲ့ကြံတဲ့အားထုတ်လိုက်လို့ချင်းတခါတည်းငြိမ့်သွားမယ်ဒီကျင့်ဟာအကောင်းဆုံးဘောတော့လူလောကမှာခုနပြောတဲ့လောကလောကဆင်းရဲတွေငြိမ့်အောင်လို့အလုပ်တိုင်းလုပ်ရတယ်ဒီနေ့တည်းအမြတ်ကျန်ရသာသာနဲ့စတဲ့နေထိုင်နေအောင်လို့တခါတည်း ဒီနေ့လုံးကြိုးပမ်းပြီးအထုတ်ပြီးလို့ပါဒီနေ့ဒီနေ့တည်းလုံးလိုက်တာနေ့စဉ်ကသာဖို့တော့ဖို့ရနေ့စဉ်ကကြတော့တခါအထုတ်လိုက်တဲ့တစ်သက်ခါဖို့ဆိုတာမြေဝညစာတွေနေ့စဉ်နေ့စဉ်လုံးနေရတယ်အကျိုးသာတွေကလည်းနားမရောက်မနာကအထုတ်ရတယ်ကတချို့အသက်ဘေးရနဲ့သိမရတဲ့နေရာတွေတောင်သွားရတာပဲစွန့်စားပြီးတကလားသွားအမှန်တန်ကိုပင်မမခံပြီးအထုတ်ရအဲဒီလိုအထုတ်မှဒီနေ့တည်းချမ်းသာဖို့ရတယ်ကြာအဲ့ဒါတောင်မှ မလွဲမကင်းတာလည်းလောက်ရသေးတာပဲဝမ်းမြောက်ဝမ်းသာနဲ့တခါလေတချို့တချင်းတော့ဆိုပြီးအားထုတ်နေရတယ်လောက်ရသေးတယ်သူကအဲတော့အခုသတ္တနေရာလုံးနှိမ့်ဆက်ပြီးတော့နေတဲ့ဒီဆင်းရဲတွေအကုန်လုံးငြိမ့်သွားမယ်ဒီလိုငြိမ့်စေရတဲ့အကျင့်ပဲဆိုတာအမှန်ကောင်းတဲ့ကျင့်ဟောဒီလိုကျင့်အဲတော့မေဃသစ္စာအိဋ္ဌံကန္တမနာပါမေဃသစ္စာမေဃသစ္စာရိဆိုတာ၄ပါးရောက်ကြောင်းကျင့်မယ်၄ပါးရောက်ခြင်းဟာအိဋ္ဌံနဲ့လိုရှိရတဲ့တရားပဲလူတိုင်းလူတိုင်းလိုရှိရတယ် အလိုရှိသင့်တယ်အလိုရှိရမယ်တရားဝါဒနာမပါဘူးဆိုပြီးတော့မလိုချင်ရမယ်တရားမဟုတ်တကယ်ကိုလိုချင်ရမယ်တရားတချို့ကရှိတယ်ဝါဒနာမပါဘူးတဲ့တရားထုတ်ကိုရမသိလို့ကောဘယ်နဲ့ဝါဒနာမပါရမလဲသူကစင်းရင်းနဲ့စင်းရင်းကိုရလုံငန်းမယ်ဆိုတာအကောင်းကြီးဟာဘယ်နဲ့ဝါဒနာမပါဘဲနဲ့နေလို့ပဲဖြစ်မလဲလို့သူလောကမှာစာရိတ်တော်ရင်နေထိုင်ရေးလုပ်တယ်လို့ကဝါဒနာမပါဘူးဆိုပြီးမလုပ်ခိုင်းနေပဲစီပါဥစ္စာပဲကြတော့မလဲစားကြတယ်ရှိမှမဟုတ်ဘူးဝါဒနာမပါလည်းမဖြစ်ဘူးသူကတကယ်လို့ရှိရမယ်တရား နှစ်သက်ရတဲ့တရားတဲ့တကယ်နှစ်သက်ရတဲ့တရားနှစ်သက်တဲ့နှစ်သက်ထိုက်တဲ့တရားမနှစ်သက်တဲ့မဲနဲ့နှစ်သက်နေတာမဟုတ်ဘူးသင်မပြီးနှစ်သက်တာတကယ်ကိုနှစ်သက်ထိုက်တဲ့တရားပဲဟုတ်တယ်ဆင်းခြင်းဆင်းခြင်းကိုကျင့်မယ်ဘယ်နဲ့မနှစ်သက်ရမလဲနှစ်သက်ရမယ်တကယ်မနာပါစိတ်လုံးကိုပွားစီရတဲ့မြန်လို့ရတဲ့တရားပဲတဲ့တကယ်ကိုမြတ်တနုပြုရတဲ့တရားအများလို့ရဆုံးတရားပဲအဲဒီတော့ရှင်းဖို့ကနိရောဓသစ္စာနိဗ္ဗာန်တရားမေဃသစ္စာအရိယမေတရား အဲ့ဒီတရားတွေကကောင်းတယ်လို့ဆိုတာသိထားရမယ်အဲ့ဒါသဝနာကျမ်းနာခြင်းဖြင့်ဒါရဏဆောင်ထားခြင်းဖြင့်ဆိုရင်တော့သဝနာဆိုရင်လည်းပြီးတာပါပဲဒါရဏဆိုတာမှတ်မိနေမှာဒီလောက်ကတော့သူ့ဆောင်နေကြတယ်မလိုပါဘူးအဲ့ဒါတော့ကျမ်းနာထားဖို့လိုပါတယ်နိဗ္ဗာန်ဆိုတာကောင်းတယ်အရိယမေတ္တရားဆိုတာကောင်းတယ်ဆိုတာတော်တော်ကြီးနေတာတဲ့ခါကျတော့ဒါလေးတွေကြားသိရတာကို တရားထုတ်တဲ့ပုဂ္ဂိုလ်ကဒီလိုသိတော့အထုတ်တာပဲမသိရင်ပဲအထုတ်လိမ့်တော့နိဗ္ဗာန်ကောင်းတယ်နိဗ္ဗာန်ရောက်တဲ့အချိန်ကကောင်းတယ်ဆိုတော့ဒီလိုသိတော့အထုတ်ကြအဲ့ဒါကိုအဲ့ဒီနိဗ္ဗာန်တရားအရိယာမေတရားတွေရအောင်လို့အထုတ်တော့ဘာအထုတ်ရမလဲဆိုတော့ဝိသစ္စာနှစ်ပါးအထုတ်ရတယ်ဝတ္တေကမ္မထာနာဘိနိဝေသောဟောတိဝတ္တေနာတိဘိနိဝေသောဝတ္တေဝသစ္စာနှစ်ပါးနဲ့ကမ္မထာနာဘိနိဝေသော သမထနှလုံးသွင်းအထုတ်ခြင်းတွေဟောဒီဖြစ်ဘူးဒီကိုကင်းရာဖြစ်သောသစ္စာနှစ်ပါး၌အဘိနိဝေသောနှလုံးသွင်းအထုတ်ခြင်းတွေနာဖြစ်မယ်ရှင်တရားအထုတ်တဲ့ပုဂ္ဂိုလ်ဟာဝိသစ္စာနှစ်ပါးကိုပဲရှုပြီးအထုတ်ရတယ်ဝိဝဒဖြစ်တဲ့နိရောဓသစ္စာတရားမေဃသစ္စာတရားတွေကရှုအထုတ်ရတာမဟုတ်ဘူးတဲ့ဟုတ်လားနိဗ္ဗာန်ကိုအာရုံပြုပြီးတော့အထုတ်ရတာမဟုတ်ဘူးမေဃသစ္စာအာရုံပြုအထုတ်ရတာမဟုတ်ဘူးလို့ဆိုတယ် အဲတချို့ကဘယ်လိုမသိတော့အဲဒီလိုဟာတွေမသိတော့တခါတည်းတရားထုတ်တာနိဗ္ဗာန်အောင်ပြုပြီးအထောက်ရမယ်ဆိုပြီးတချို့ဟောပြောနေတာလည်းရှိတာပေါ့လေဒါကဘုဒ္ဓတာမရှိတော့ပြောနေတာတကယ်ဒီလိုလောက်ရတာမဟုတ်နိဗ္ဗာန်ဘယ်နဲ့အောင်ပြုလို့ဖြစ်မလဲရောက်မှမရောက်သေးဘူးရောက်မှသိမှာသောတော်ကနေအောင်ပြုလို့မရှိဘူးမေဃဒေသဆိုတဲ့ကုသနာမှာမရှိသေးဘဲနဲ့အောင်ပြုလို့ပဲဖြစ်မလဲဒါဒီလိုအထုတ်လို့ဖြစ်တာမဟုတ်သိညွတ်ရုံမျှသိညွတ်ရုံမျှကောင်းတယ်ဆိုတာသိကြည့်တော့သိညွတ်ရုံမျှပဲလို့ရတယ်အဲလိုတာကတော့ဝိသ္သစာနှစ်ပါးမှာ ဒုက္ခသစ္စာနဲ့သမုဒယသစ္စာနဲ့ပါဒါကတော့လူတိုင်းလူတိုင်းရှိတယ်ဘယ်သူမှဆိုတာတော့ရှိတာပဲဒုက္ခဆိုတာရှိနေတာပဲဖြစ်တဲ့တဲ့ယုံနာဖြစ်တဲ့တဲ့ယုံနာသင်္ခါရတွေဟာဒုက္ခသစ္စာတရားတွေပဲခဏမဲ့ဖြစ်တဲ့ယုံနာသင်္ခါရတွေမျက်စိကမြင်လိုက်နားကကြားလိုက်နှာခေါင်းကနားလိုက်လျှာရာကစားတိလိုက်ကိုယ်ကတွေ့တိလိုက်ဒီကုသနာကြံစီလိုက်ကိုယ်လိုက်ဆန်းလိုက်လှုပ်ရှားလိုက်ယုံနာနေမပြတ်ဖြစ်မပြတ်လည်းပြက်အဲဒီမပြတ်ဖြစ်ပြနေတဲ့ယုံနာနေဒုက္ခသစ္စာတွေပဲဒါဒုက္ခဒုက္ခတွေ ဒါတွေကိုဒုက္ခမထင်မထင်သေးတဲ့ပုဂ္ဂိုလ်တွေကတော့ချမ်းသာလို့လည်းအောင်းမိန်တာပေါ့လေတရားမှာမြင်ရတာလည်းကောင်းနေတာကြားရတာလည်းကောင်းနားရတာလည်းကောင်းစားရတာလည်းကောင်းဒုတိယရတာလည်းကောင်းသိကုသနာကြံကြတာလည်းကောင်းသွားလာထိုင်ရထားရတာလည်းကောင်းသူကအကုန်လုံးကောင်းနေတယ်လို့ထင်တယ်ကျမ်းမှာမှလည်းပေါ်ပါပါနဲ့နေရတဲ့အခါကာလတွေမှာဒါတွေကကောင်းနေတယ်ဒါတွေကောင်းနေပဲပြောစရာကောင်းနေတာပဲလို့ဒီလိုထင်နေအဲ့ဒါက ယုံနာသင်္ခါရတွေခဏခဏခဏမစဲဖြစ်ပြနေတာတွေကမသိသေးတဲ့ဟာကိုအပြစ်မမြင်သေးလို့အပြစ်မမြင်သေးလို့အမှန်ကတော့ဒီဥစ္စာတွေရဲ့သဘောအမှန်တွေသိလို့ရှိရင်ခဏမစဲဖြစ်ပြနေတာတွေကဘာမှနှိမ့်သက်စရာသာအကြံမရှိဘူး။မနဲ့ကြောက်ကြကောင်းတာတွေ။ဘာနဲ့တူတယ်ဆိုလို့ရှိရင်ပြိုလို့ပြိုကန်ဒီအင်ကြီးတဲ့ဝင်နေရတယ်နဲ့တူတယ်။ပြိုလို့ပြိုကန်ဒီတိုက်ကြီးတွေဟုတ်လား။ကြွကြွလေးရှိတော့နည်းနည်းလေးထုတ်လိုက်ရင်ပြိုတော့မလို့ဟုတ်လား အဲ့ဒီတက်ကြီးတွေတဲ့ဝန်းဝန်းဘယ်ဝန်းဝန်းနေမှာလဲဘေးနာကတော့ခါကြောက်ကြောက်ကြည့်ရတယ်ဟိုမှာပုံပြီးတော့ပြိုကျလာနေတော့အဲ့ဒီတဲ့ဝင်ပြီးတော့နေရမယ်ဆိုလို့ရှိရင်ဒုက္ခပေါ့ဒီဥစ္စာကြောက်ကြမှန်ကောင်းတယ်သူအဲဝင်နေတော့ဝင်ဝင်ချင်းပြိုကျင်နဲ့ပြိုချလိုက်မယ်လို့အဲ့ဒါလိုပဲမိမိတို့တဏ္ဍာမှာရှိတဲ့ယုံနာတရားတွေကဘာမှခိုင်ခံတဲ့တရားတွေမဟုတ်ဘူးတဲ့အကြောင်းညွှန်တဲ့အခါကာလတွေတော့ဒီယုံနာတရားတွေဟာကောင်းတယ်လို့လို့ထင်ရတာပေါ့လေ။ကြောင်းညိုတဲ့ခါကလာကြတဲ့ယုံနာတရားတွေဖြစ်နေရည်တည်နေပြန်တာဖြစ်နေလည်းသိနေကြအောင် တကယ်ပြက်လာပြီဆိုဘာမှမတတ်နိုင်ပြင်လို့မရဘူး။နံကြောက်ကြကောင်းတဲ့တရားတွေ။အဲ့ဒါအကြောင်းမညွတ်တာကလည်းဘယ်ထင်ညွတ်မယ်လို့မပြောနိုင်ဘူး။သူမညွတ်ချင်းခဏချင်းလည်းမညွတ်နိုင်တာပဲ။ကျုံနာတရားအမှန်အကြောင်းနဲ့များနေတာလေ။မသိလို့ပဲ။ဒီအထူးအားဖြင့်သင်ကြားတဲ့ဥပမာပြောရမယ်ဆိုရင်ညခါကာလအမှောင်းနဲ့အလင်းရုပ်တွေကြောင်းမှုကြောင်းမှုအနတ်တင်ကြတယ်အလင်းလေးလိုက်တာနဲ့အမှောင်တွေအကုန်ပြောက်သွားအလင်းပြောက်တာနဲ့အမှောင်တွေပြောက်တာတစ်ချက်ချင်းပဲသူက အလင်းကလည်းဒုံလဲဒါလည်းအလင်းနဲ့ပြန်ပြီးသူများရှိတော့ပြန်သွားတယ်မိကျမိကျကလေးချက်လိုက်လို့ရှိရင်မိကျဆာလိုက်ပေါ်တယ်သူအလင်းကပြန်ဖျောင်းနိုင်ဆိုရင်ဖျောင်းနိုင်လေဒါမိဆိုရင်လည်းဒါမိလေသူအလင်းတွေခါတယ်ပြုတ်နေဆိုပြန်ကျဲကြီးကြံသူငိမ့်နေတာနဲ့လည်းတခါတည်းအမှောင်တွေခါတယ်ပြန်ပြီးအုပ်လိုက်ချက်ချင်းပဲသူကအလင်းနဲ့အမှောင်ရုပ်တွေပြောင်းလဲပုံနေမနာမြန်လားအဲ့ဒါလိုပဲကိုယ်တည်းကရုပ်တွေတဲ့ဒီလိုမြန်ကြီးပြောင်းလဲနေတာမသိတော့သူစား ခဏ30တကူလုံးမှာတည်းအသေးဟောင်းနေအများအားကြောင်းနေတယ်အဲ့ဒါကြောင်းနေတော့အဟောင်းနေကြောင်းတဲ့အခါအသစ်တွေကကောင်းတဲ့ရုပ်တွေမဖြစ်လာရင်အဲ့ဒီအချိန်မှာတခါတည်းချက်ချင်းဒုက္ခရောက်နေတာပြည့်စည်သွားနေတာပဲအဲ့ဒါမို့ဒီခန္ဓာကိုယ်ဝင်ကြီးရအိမ်ဟိုအိမ်ဆွေးကြီးများဝင်ပြီးတော့နေရတယ်လို့ပဲတဲ့ဒီခန္ဓာဝင်ဟိုကြီးကိုပဲငါကောင်းသူကောင်းတရားကောင်းကြီးလုပ်ပြီးတော့နေရတယ်အဲ့ဒါကြောင့်ကြောက်ကောင်းပါတယ်ဒုက္ခံဗျာတင်တာပဲ ဘုရားဒေနာကြောက်ကြကောင်းတဲ့သဘောကြောင့်ဒုက္ခဆင်းရဲပဲကြောက်ကြကောင်းတဲ့တရားတွေအဲဒီဒုက္ခသစ္စာတရားတွေမိမိတို့တဏ္ဍာမှာရှိအဲဒီတရားတွေကိုသိအောင်လို့အားထုတ်ရဒီဒုက္ခတွေကိုဒုက္ခမထင်တော့ဘူးသမှုရိယတာယာမှုကလည်းရှိနေဒါတွေကောင်းတယ်လို့ထင်တယ်တာယာမှုရှိအဲဒီတာယာမှုသမှုရိယသစ္စာကိုလည်းပဲရှိရမယ်တာယာမှုလေးတွေပဲသူ့သဘောမှန်လေးတွေသိအောင်လည်းရှိရမယ်ဒါကြောင့်မို့ဘုတေဝသစ္စာနှစ်ပါး၌ကမ္မထာနာပိနိဝေဒကမ္မထာဝန်တလုံးပြည့်ညင်လေဟောတိရှိကမ္မထာတရားအားထုတ်ရင် ဒီဝိသ္စာနှစ်ပါးအထုရတာဝိသ္စာနှစ်ပါးမှာလည်းအထူးအဖြင့်ဒုက္ခသစ္စာတရားတွေလည်းနာနာရှုနေရတာပါပဲသမုဒယသစ္စာတရားကရံခရံခါမှသူဖြစ်ပေါ်တာဖြစ်ပေါ်တဲ့ကရှုရတာအဲဒုက္ခပြိညင်းယဒုက္ခဒုက္ခသစ္စာတရားကိုပြိညင်းယပိုင်းခြားရေးသိရသမုဒယသမုဒယသစ္စာတရားကိုဘာတဗံဘယဤဒုက္ခသစ္စာတရားဆိုတာပိုင်းခြားသိရသမုဒယဆိုတာကပယ်ရနိရောဓသစ္စိကတာပေါ့နိရောဓကတော့မြင်မှတ်ပြီပါ မေဃောဘာဝေတာပါမေဃသစ္စာပွားများရဲ့အဲ့တော့ဒုက္ခသစ္စာတရားသိအောင်ကျေဥစွာဒုက္ခသစ္စာတရားတွေကြည့်ရတာအဲ့ဒီဒုက္ခသစ္စာတရားတွေလည်းပဲကျေဥစွာသင်ကြားရအောင်မယ်တဲ့သဝနာအဲပုဂ္ဂံပုဂ္ဂဟသင်ယူရမယ်တဲ့ဒုက္ခသစ္စာတရားတွေသင်ယူရဒီတရားဒီတရားတွေကဒုက္ခသစ္စာပဲဆင်းရဲတရားတွေပဲဆိုတာသိရမယ် အချင်းချင်းပါတဲ့ယုတ်ဉာဏ်တရားတွေပေါ့ယုံနာနေဟာဒုက္ခသစ္စာဆင်းရဲတွေကြီးတယ်ပဲဒါတော့ကတော့သိရတာပေါ့တရားထုတ်ရင်သာပြီးလည်းသိပါတယ်သောသောကမသိတော့ကမ္မထဝင်ကနေမှာဝဆရာသမားပြောတာနဲ့ဒါတော့ပြီးယုံနာနေဟာဒုက္ခကြီးတယ်ပဲဆင်းရဲကြီးတယ်ပဲဒါသိရတယ်အကျင့်အချင်းဖြစ်စေတဲ့တရားအချင်းဖြစ်စေတဲ့သင်္ခေပိနအဲသင်္ခေပတော့ဝိထာရတော့ပါအကျင့်အချင်းဖြစ်စေအကျင့်အချင်းဖြစ်စေသင်ရမယ်တဲ့အကျင့်လည်းပဲ ပြီးတာပါပဲအကျယ်သင်ခြင်းနဲ့သင်ဖို့အကျယ်သင်လည်းပဲပြီးတာအဲခန္ဓာ၅ပါးတရားတွေယုံနာတရားတွေအကျဉ်းဆိုရင်ယုံနာတရားအကျဉ်းဆုံးပဲယုံနာနှစ်ခုပဲကျယ်ဆိုရင်တော့အဲဒီယုံနာတွေကိုကျယ်ချက်ပြီးတော့ခန္ဓာ၅ပါးခန္ဓာ၅ပါးမှာလည်းခန္ဓာတစ်ပါးတစ်ပါးယုတ်ခန္ဓာပါပါနာခန္ဓာတွေသဝေဒနာပညာသင်္ခါရဝိညာဉ်အဲဝေဒနာသဘယ်လိုပါပညာသဘယ်လိုပါသင်္ခါရသဘယ်တရားဘယ်တရားတွေစသည်ဖြင့်ပေါ့အဲဒါတွေကတော့ခန္ဓာခန္ဓာဓမ္မဥပဒနာပိုင်းကအကျယ်ကြီးဟောခဲ့ပါပြီအဲဒါတွေကို သင်ယူရမယ်တဲ့အချင်းအချင်းတွေကြားရင်တွေအချင်းသင်လည်းပြီးတာပါပဲအဲ့ဒါသင်ယူပြီးတော့သင်ယူပြီးတော့နောက်ဆုံးအလုပ်လုပ်တဲ့ခါကျတော့သမတနာသုံးသရမယ်ဥက္ကဟသင်ယူတယ်ပရိပု္ပ္ပာသမင်းညာနဲ့အဲ့ဒီပဲမနားမလဲမေးရတာပေါ့နားလည်နေနေပြီးရောသဘောကျနေပြီးရောဥက္ကမနာဆရာတွေနဲ့မင်းညာစစ်သေးပြီးတော့နေတာတွေမှာချက်ကျင်တာကြောင့်မေးကျင်တာမေးအဲ့ဒါတွေလည်းအမင်းညာတာတွေပါပဲ ဒုက္ခပရိပု္ပ္ပသဝနာနားထောင်နေတဲ့ကုလိုတရားနာတဲ့ခါတွေဒါရဏဆောင်မှတ်ထားတဲ့ကိုကြားတဲ့ညာတွေကိုမှတ်နေတဲ့ညာလေးတွေမှတ်ထားတယ်ဒါတွေကတော့သူကပရိယနယ်ပဲရှိပါသေးတယ်သူကဒါတွေကသုတမယညာဘက်ကရှိတယ်သုတမယသိန္တမယဘာဝနာမဟုတ်သေးဘူးသူကတော့ဥက္ကဟသင်ယူတယ်ဆိုတာဘာဝနာမဟုတ်သေးဘူးပရိပု္ပ္ပအနေရိကမင်းညာတယ်ဆိုတာဘာဝနာမဟုတ်သေးဘူးသဝနာကြားနာတယ်ဆိုတာလည်းဘာဝနာမဟုတ်သေးဘူးဘာဝနာအစ်စ်မရောက်သေးဘူး သွင်းရင်တော့ဘာဝနာလည်းနဲ့ထည့်ယူလို့ရတယ်ဒါမှမဟုတ်အသိမဟုတ်သေးဘူးဒါရဏဆောင်းမှတ်ထားတယ်ဆိုတာလည်းဘာဝနာမဟုတ်သေးဘူးဘာဝနာကတော့သမတနာကသမတနာသုံးသတ်တယ်ဆိုတာကတော့ရှုတာပဲကွာအဲ့ဒါကဘာဝနာပဲအဲရှုတဲ့အခါကျတော့ဘယ်လိုရှုရမလဲဆိုလို့ရှိရင်တော့တတိဌာနသုတ်စသည်တို့နဲ့အညီပေါ့လေ၅၆ပါးဖြစ်ခဲ့ယုံနာနေရှုရမှာယုတ်တရားတွေတရားယုတ်တရားရှုနာတရားတရားနာတရားရှုဒါတွေရှုရမျက်စိကမြင်နိုင်မြင်တဲ့ယုံနာတွေတရားပြင်းတယ်အဲဒီယုံနာတရားတွေဒုက္ခသစ္စာတွေပဲ ဒုက္ခသစ္စာတွေမျက်စိရုပ်ဒုက္ခသစ္စာတရားမြင်ရတဲ့အဆင့်ဒုက္ခသစ္စာတရားမြင်သိတဲ့နာဒုက္ခသစ္စာတရားဒီထဲမှာအရေးကြီးတာကတော့မျက်စိရုပ်နဲ့မြင်သိတာကတော့ပိုအရေးကြီးတာမြင်ရတဲ့အဆင့်ကတော့ကိုယ်တဏ္ဍာကလည်းရှိတယ်သူတဏ္ဍာကလည်းရှိတယ်ကိုယ်တဏ္ဍာရှိရင်ကိုယ်ဒုက္ခသစ္စာသူမြတ်တဏ္ဍာရှိရင်တော့သူမြတ်ဒုက္ခသစ္စာကိုယ်နဲ့သိမဆိုင်ဘူးတုံးနေကြောက်ပဲမြင်ကြည့်ခဲ့တယ်မှာဆိုရင်တော့ဘယ်သူနဲ့မှမဆိုင်ဘူးသူကသူသဘာဝတရားတွေ အဲမျက်စိနဲ့မြင်သိတာကတော့ကိုယ်တဏ္ဍာကရှိနေတာမျက်စိကလည်းကိုယ်တဏ္ဍာကမြင်သိတာလည်းကိုယ်တဏ္ဍာဒုရဒုက္ခသစ္စာတရားဒီဒုက္ခသစ္စာတွေကဘယ်ကလာလဲဆိုသမုဒယသစ္စာလာတာဒီဘဝကကုသိုလ်ကပြုစဉ်ခါကာလတုန်းကမကင်းရသေးတဲ့တခါရှိရဲ့အခုဘဝမှာလူလာပြီးတော့ဖြစ်ရတာဒီဘဝကုသိုလ်ရှိတော့ဖြစ်ရတာဒါနလားသီလလားဘယ်ဟာတော့မပြောရဘူးအဲ့ဒါတခုခုကြောင့်ဖြစ်အဲဒီဒီဘဝရဏသီလတွေပြုစဉ်ခါကာလတုန်းက တဏှာမကင်းခဲ့ဘူးတတ်မဲ့မှုတာတဏှာမကင်းခဲ့အခုလိုမြင်နေရတာလေကြားနေရတာလေနားနေရစားနေရတွေးထိနေရတာလေသွားလာနေရလောက်ကိုင်နေရတာလေလူဖြစ်နေနေရတာလေနားဖြစ်နေနေရတာယောက်ျားဖြစ်မိန်းမဖြစ်နေနေရတာလေအောင်၆ပါးခံစားပြီးတော့နေရတာလေအဲ့ဒီဥစ္စာတွေကိုပါရမှုမကင်းခဲ့သေးဘူးမကင်းဘူးအခုအလူဒါနတွေလုပ်တဲ့ပုဂ္ဂိုလ်တွေကြည့်ပါမှာပါမကင်းလားကင်းလားလည်းမကင်းပါဘူးဟုတ်လားအလူဒါနလုပ်တဲ့ပုဂ္ဂိုလ်လည်းမကင်းဘူးသီလဆောက်တည်တဲ့ပုဂ္ဂိုလ်လည်းမကင်းဘူး ပုရုဇဉ်တွေဆိုမกินဘူးသိက္ခာပုဂ္ဂိုလ်တွေလည်းမกินပါဘူးသူကကျင်တာကယဟနာကြမှာกินတော့တာသူကခင်မင်တော်တာမူလေးရရှိနေတာပဲကိုယ်ခန္ဓာလေးနဲ့သာဒီခင်မင်တော်တာမူလေးတွေရှိနေတချို့ခင်မင်တော်တာမူအများနောက်တန်တရားဘဝမဟုတ်ဘူးလောလောဆယ်မှာကိုဂုံပကာသနာတွေကစဒီခင်မင်တော်တာမူတွေရှိနေအဲတော်တာမူတွေရှိအဲတော်တာမူတွေကသာသမှုရသစ္စာပဲအဲဒီသမှုရသစ္စာရှိပြီးတော့နေလို့တေဂာနိမှာအာယုံဆွဲလမ်းပြီးတော့သေလာတော့ယခုဘဝလူဖြစ်လာတာလူဖြစ်လာတာဒီနဲ့လူခန္ဓာ လို့ခေါ်ရတဲ့ရုပ်စင်ထဲမှာလည်းစက္ခုမျက်စိဆိုတဲ့စက္ခုတာရယုတ်ကမိဝမ်းတွင်းတွေကစပြီးတော့အစင်မပြတ်ဖြစ်လာအခုလည်းပဲမြင်နေမြင်နေဒီစက္ခုတာရအတိတ်တွေဟာဖြစ်နေတာမမြင်တဲ့ခါလည်းသူကဖြစ်နေတာပါပဲသို့သော်မြင်တဲ့ခါမှသူကသင်ကြားတယ်အဲဒီစက္ခုတာရမျက်စိရုပ်ဆိုတာဘသူကြောင့်ဖြစ်တော့ဆိုရင်တဏှာမကင်းသေးလို့ဖြစ်တာသမှုရိယကြောင့်ဖြစ်လာတာတဲ့ဒီသမှုရိယရှိလို့ဒီဘဝတစ်ခုလုံးတစ်ဘဝလုံးဖြစ်တာမြင်မှုကလည်းထို့အတူပဲ အဲဒီဘဝအဲဒီသမှုရလေးအကြောင်းရင်းခံပြီးဒီခုဘဝအသိဖြစ်လာတာအဲသမှုရကြောင့်ဖြစ်လာသမှုရသစ္စာရင်းခံပြီးတော့ခုမြင်တဲ့ခါကလာမျက်စိရုပ်ဖြစ်တယ်မြင်သိမှုဖြစ်တယ်အဲဒုက္ခသစ္စာတရားတွေမြင်သိမှုဖြစ်လိုက်တော့မြင်တာကိုရှုလိုက်တဲ့အခါကျတော့ဒါကတော့မှတ်သိမှုဘာဝနာဖြစ်တာအဲဒီဘာဝနာကဘုရားဘာကအနေနဲ့ကြည့်လို့ရှိရင်တော့သူမေဃဘာဝနာမေဃသစ္စာတွေထည့်ရပါတယ်သူကတော့မေဃသစ္စာတွေထည့်ရတယ် မဂ္ဂသစ္စာတဲ့ဒုက္ခဉာဏဆိုတဲ့ဒုက္ခတရားကိုသူကသိတာကိုမြင်တဲ့ဒုက္ခသစ္စာတရားလေးကိုသူကသိတာမြင်တယ်လို့မှတ်တဲ့အခါမျက်စိယုံနဲ့မြင်ရတဲ့အခြင်းနဲ့မြင်သိတဲ့စိတ်ကလေးနဲ့ဒုက္ခိုက်တာနဲ့ဖြစ်ပေါ်လာတဲ့သဘောတရားလေးတွေမျက်စိနဲ့အခြင်းကယုတ်အာယုံမသိတတ်တဲ့တရားမြင်သိတာကအာယုံသိတတ်တဲ့တရားယုံနဲ့နာနဲ့ဘူးအဲဒီယုံနာနှစ်ပါးတွေကဒုက္ခိုက်တာနဲ့သူဖြစ်ပြီးရင်ပြောက်သွားရင်အဲမမြဲတဲ့သဘောအဲ့ဒါကို ပိုင်းခြားပြီးတော့ဒီဒုက္ခံပြိညေယဒုက္ခံဒုက္ခသစ္စာကိုပြိညေယပိုင်းခြားရသိရည်ဆိုရတဲ့ယူတိုင်းယူတိုင်းအဲ့ဒီဒုက္ခသစ္စာတွေအပိုင်းခြားသိနေတာပဲမြင်တယ်မြင်တယ်လို့မှတိုင်းမှလည်းဒုက္ခသစ္စာတွေအပိုင်းခြားသိတယ်သို့တူကြားတယ်မှတိုင်းဒုက္ခသစ္စာတွေကနာနေနာနေစားတယ်တွေ့ထိတယ်ကိုယ်ရဲ့စားတဲ့စားတဲ့မှတိုင်းဟာဒုက္ခသစ္စာတရားတွေကိုယ်ရဲ့မှာအတွေ့အထိလေးတခုဆိုတော့ဟုတ်လားအတွေ့အထိလေးတခု အဲ့ဒါလေးမှန်ထိရနေပြီထိတယ်ထိတယ်မှန်ထိရဌာနဖြစ်တဲ့ကာမတာရယုတ်ထိရဌာနလေးထိရတဲ့အာယုံလေးအတွေ့အထိလေးပူတာဖြစ်လွေးတာဖြစ်အေးတာဖြစ်ဖြစ်ချောညက်တာဖြစ်ကြမ်းတမ်းတာဖြစ်ဖြစ်အဲ့ဒီအတွေ့အထိလေးတွေ့ထိရတဲ့သဘောလေးတဖုတ်တာပါရဲ့တွေ့ထိပြီးတော့သိသွားတဲ့သဘောလေးထိပြီးတဲ့သဘောလေးရှိတယ်အဲ့ဒါကာယအတွေ့အထိရဌာနရဲ့တွေ့ထိရတဲ့အာယုံရဲ့ ထိတိရဲ့သဘောလေးတယ်အဲ့ဒါထိတယ်ထိတယ်လို့မှတ်တယ်မှတ်တယ်လို့ထင်ကြတယ်အဲဒုက္ခသစ္စာတရားတွေပဲအဲရုပ်တရားနာတရားတွေပဲပြည့်ပြည့်နေတဲ့တရားတွေပဲဒုက္ခသစ္စာတရားတွေသူလည်းဒီတိုင်းလာပိုင်းခြားပြီးတော့သိနေတာဝေဒနာဆိုတာတော့ဝေဒနာအဲဝေဒနာညောင်းတာဖြစ်ပူတာဖြစ်နာတာဖြစ်တဲ့တခုခုပါအာပူတာနာတာနာတာလေးဆိုတာနာတယ်မှတ်လိုက်ဒီနေရာကနာတယ်သဘောလေးဖြစ်လာတော့နာတယ်မှတ်လိုက်တော့ အဲ့ဒီနာရာရသူကဝေဒနာပဲနာရာဝေဒနာဒီနာနာတဲ့ဝေဒနာဟာဘာလို့ဆိုဒုက္ခသစ္စာတရားပဲဒုက္ခသစ္စာတရားသူသူ့ဟိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာပဲနာပြီးရင်ကြောက်တိုင်းနာပြီးရင်ကြောက်တိုင်းပဲအဲဒုက္ခသစ္စာတရားပိုင်းခြားသိနေတာလေအဲဒါဒုက္ခဉာဏ်နာမဲသူကဒုက္ခဆင်းရဲ၌ဉာဏ်နာရံခောဉာဏ်နာအသိအကျင့်ပညာသည်အတ္တိဒုက္ခကိုမှတ်တိုင်းမှလည်းဒုက္ခကိုပိုင်းခြားပြီးတော့သိတယ် သမုဒိယနှစ်သက်တာမှုလေးဖြစ်လာတဲ့ခါကျတော့ဒီနှစ်သက်တဲ့စာရဲလိုချင်တဲ့ဒါမှလိုက်ရင်သူ့ရဲ့သမုဒိယလည်းပိုင်းခြားပြီးတော့သိတာ။တနည်းအားဖြင့်ဒုက္ခဘုံမှတိုင်းမှတိုင်းဒီမြင်လာကြတာတွေ့ရှိတာဝိရသနာမှာစပြီးတော့ပေါ့လေမှတိုင်းမှတိုင်းအဲ့ဒီအာယဝတ္ထနဲ့စပြီးတာမဲ့တဏှာအကင်းကြီးဘယ်လိုကင်းကြီးလို့ဆိုရင်အဲမြင်ကြမြင်မှုကြားမှုတွေအစတုန်းကတော့မြင်မှုကြားမှုတွေအမြဲအစင်တာဝရအမြဲတမ်းတည်နေတယ်ထင်လို့သူကောင်းတယ်လို့ထင်နေတာကိုသာယာနေတဲ့သဘောကြတယ် အခုကမှလည်းမှလည်းဖြစ်ပြတဲ့သဘောကြီးတွေ့ရတာတော်တော်လေးညာရောက်လာမှသိတယ်ဟုတ်သက္ကတာမသိသေးဘူးသက္ကတာတရားနည်းဆိုရင်ညာတော့မသိသေးဘူးလင်္ကာရက်လည်းသိချင်မှသိတယ်လို့ပါတော်တော်လေးရက်ကလေးကြာလာတော့မှတိုင်းမှတိုင်းဟာတကယ်ဘာမှယူစရာရစရာမရှိဘူးလို့ပါဖောင်းတာပိန်တာလေးတွေမှလိုက်ရင်ဖောင်းတာလည်းတရေရင်းနဲ့ရေကနေရေကနေရေကနေရေကနေရွေတိုင်းရွေတိုင်းကြောက်လိုက်နေတာတွေ့ရပိန်တာလေးတွေလည်းရေကနေရေကနေရွေတိုင်းရွေတိုင်းကြောက်လိုက်နေတာတွေ့ရကြွတယ်လမ်းတယ်ချတယ်မှရင်လည်းကြောက်ကြွတိုင်းလမ်းနဲ့ကရွေတိုင်းရွေတိုင်းရွေရွေကြောက်နေတာတွေ့ရ တွေ့တဲ့ဆန်နဲ့လှုပ်ရှားတဲ့ဟာလည်းပဲသူခိုက်တာနဲ့သူဖြစ်ပြီးကြောက်တာတွေတွေ့ရ။နာကျင်ကြိုက်ခဲမှုတွေမှလည်းလည်းနာကျင်ကြိုက်ခဲမှုလေးတွေကသူခိုက်တာနဲ့ဖြစ်တင်တာတွေတွေ့ရ။စိတ်ကူးလေးတွေဖြစ်တာလည်းအဲဒီစိတ်ကူးလေးကစိတ်ကူးလိုက်ရင်ကြောက်တာလည်းစိတ်ကူးလိုက်ရင်ကြောက်တာလည်းသူဖြစ်ပြီးကြောက်တာတွေတွေ့ရ။အဲဒီလိုတွေ့ရတဲ့ခါကျတော့ဘာမှအားကိုးစရာမရှိဘူး။တားရစရာမရှိဘူးဒါလေးတွေက။တကူလုံးတကောင်လုံးကရကြယူစရာမရှိဘူး။ဘာမှမကောင်းတဲ့တရားတွေပဲလို့သဘောပေါက်တာ။အဲဒီအချိန်မှာ ရှုတိုင်းရှုတိုင်းဒီတိုင်းဒီတိုင်းဟာသမှုရသစ္စာကိုပဲနေတာပဲသမှုရသစ္စာငြိမ့်နေတာအဲ့ဒါသမှုရသစ္စာကိုဗဟာတဘောပယ်ရမယ်လို့ဗဟာနာပရိဝေဒအာရင်ဒါပိုင်းခြားသိနေတာပဲလားရှုတိုင်းရှုတိုင်းပိုင်းခြားပြီးတော့သိနေအဲနိရောဓမေဃတို့ကတော့စိတ်အားဖြင့်တော့အရိယာမဖြစ်တဲ့ခါကျမှသိချသိပါတယ်ဝိပဿနာရှုတဲ့ခါလားရှုတိုင်းရှုတိုင်းဘယ်လောက်သိရောဆိုတော့သူကတော့သူကတော့တရင်ကနိဗ္ဗာန်ကိုမျက်မှောက်ပြုတယ်မတိုင်းမတိုင်းကိလေသာငြိမ်းတဲ့နေရာတွေငြိမ်းပါတရင်ကနိဗ္ဗာန်မတိုင်းမတိုင်းဝိပဿနာ အမှားသိသမာဓိဋ္ဌိလေးတွေဖြစ်တယ်ခုပြောတဲ့မြင်တာလေးမှားလိုက်မှားလိုက်ကြားတာလေးမှားလိုက်မှားလိုက်ဒုတိယတာလေးမှားလိုက်ကိုယ်တာလေးမှားလိုက်ဒုက္ခိုက်တာနဲ့သူဖြစ်ပြီးရင်ပျောက်သွားရင်ဖြစ်ပြီးရင်ပျောက်သွားရင်အဲ့ဒါလေးတွေတွေ့တော့ပထမစပြီးပါသေးတယ်သူယုံနဲ့နာမယ်ရှိတာပဲလို့ပြီးတာဒီကိုယ်ထဲမှာအာယုံမသိရတဲ့ယုတ်ကတမျိုးအာယုံသိရတဲ့နာငါတမျိုးဒါလေးနဲ့ကိုရှိတာပဲကိုယုံနဲ့အသိစိတ်နဲ့ဒါလေးနဲ့ကိုရှိဖြစ်ရင်ဘာမှမရှိဘူးဒါလိုသိတယ်အဲ့လိုသိတာလည်းတမာရိဋ္ဌိတယ်အမှန်တိုင်းသိတယ်ယုံနဲ့နာ ကိုယ်တိုင်ရှိတာလေယုံနဲ့နာပဲရှိတာယုံနဲ့နာရှိတာယုံနဲ့နာရှိတယ်လို့မှန်နေသိတော့သမာဓိရှိတယ်အဲ့ဒါဒီဒီယုံနာလေးတွေမှတိုင်းမှလည်းဒုက္ခိုက်တာနဲ့သူဖြစ်ပြီးကြောက်နာလေးတွေတွေ့တယ်ဖြစ်လိုက်ရင်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်မမြဲတဲ့သဘောတွေတွေ့မမြဲဘူးလို့သူသိဖြစ်ပြနေတာပဲခဏမစဲဖြစ်ပြနေတာပဲမမြဲဘူးမမြဲဘူးလို့မှတိုင်းမှလည်းသူသိအဲ့ဒါသမာဓိတည်တာမှန်တိုင်းတည်တာမမြဲတာလည်းဟုတ်လားဖြစ်ပြနေတာလည်းဟုတ်လားဟုတ်တဲ့အတိုင်းမှန်တဲ့အတိုင်းတည်လို့သမာဓိတည်တယ် အဲမမြဲဘူးသိတာဆင်းရဲတွေပဲလို့လည်းထင်တာလေပုဂ္ဂိုလ်သတ္တမှုအနတ္တတရားတွေလည်းထင်ပြီးသိတာလေအဲ့ဒါလည်းပဲတမာရိကြီးပဲအဲ့ဒါဝိပဿနာတမာရိကြီးအဲ့ဒါဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိနေတာသာဝဘိက္ခွေယံတို့ဒုက္ခေဒုက္ခသစ္စာတရား၌ဝါစင်ရတရား၌ယံခောညာနာအခြင်းအသိဉာဏ်သည်အတ္တိစီအဲ့ဒါတမာရိကြီးပဲအမှုရေသမှုရသစ္စာ၌နေရောရေနေရောသစ္စာ၌မေကေမေကသစ္စာ၌ယံခောညာနာအခြင်းသိဉာဏ်သည်အတ္တိစီဘိက္ခွေယံတို့ယံဤအသိဉာဏ်ပညာကို သမာဓိဋ္ဌိသမာဓိဋ္ဌိဟူ၍အမြင်မှန်ဟူ၍မာသာမြင်ခြင်းဟူ၍ဘုဇ္ဇရီခေါ်စပါ၏အဲ့ဒါအမြင်မှန်မာသာမြင်ခြင်းသမာဓိဋ္ဌိပါပဲအဲ့ဒီသမာဓိဋ္ဌိကစပြီးတော့သမာသင်္ကပ္ပစသည်လည်းဟောကြားတယ်ရှိတာပါမဂ္ဂင်7ပါးအဲသမာဓိဋ္ဌိအဲသမာဓိဋ္ဌိအစရှိတာမဂ္ဂင်7ပါးတရားတွေတဲ့ဒါမဂ္ဂတ္တတရားပဲအဲဒီသမာဓိဋ္ဌိမှာခုနပြောတဲ့အတိုင်း ကာမတရာသမာဓိဋ္ဌိမူလမဲ့ခင်တရားအဲမူလမဲ့ခင်တရားကရင်းကတည်ပြီးပွားများလိုက်တဲ့အခါဒါနသီလကုသိုလ်ကောင်းမှုတွေဖြစ်ဘာဝနာကုသိုလ်တွေဖြစ်ဝိပဿနာဘာဝနာကုသိုလ်တွေဖြစ်တဲ့အခါပုဗ္ဗဘာဒမဲ့ခင်တရားတွေဖြစ်ဟုတ်နေနိုင်ကြရင်ရောချက်ပွားပေါ်တိုင်းပေါ်တိုင်းနဲ့ရှုမှပြီးဒုက္ခသစ္စာကိုပိုင်းခြားသိနေပါဟုတ်လားဒုက္ခသစ္စာကိုမှားတိုင်းမှားတိုင်းပိုင်းခြားသိသမုဒယသစ္စာကိုပိုင်းခြားသိနိရောဓမေကနိရောဓသစ္စာတွေတင်ကအာရုံပိုင်းခြားသိမေကသစ္စာတွေလောကီမေကသစ္စာတွေရှုတိုင်းရှုတိုင်းမိမိတဏ္ဍာပွားများပြီးတော့သိတယ် အဲဒီတော့သိနေလားဒါအပုပ္ပဘာကမဲ့တွေပွားနေအဲဒီတော့ပွားနေရတာအဖြစ်ပြက်တွေတည်ရင်တည်နေနေပါကိုတော့ဆုံးချတွေ့ရမှာပဲယုံနာသင်္ခါရကြီးနေနေပါရောက်သွားရှင်ဖြစ်တာကြတာလေးတည်ရင်တည်ရင်ကျွင်းကျွင်းနဲ့ပဲပြုတ်ကနေတော့ယုံနာသင်္ခါရကြီးနေနေပါရောက်အဲနိဗ္ဗာန်ကိုမျက်မှောက်တွေ့တာအဲဒါကနိရောဓသစ္စာကိုအရိယာမဉ္ဇဏ်နဲ့ဒါဓာတ်ရိုက်အာယုံပြုပြီးတော့သိသွားအဲဒီတော့အစဉ်တိုင်း မူလမခင်ကနေပြီးပွားများတော့ဘုရားဘာကမခင်ဒီဘုရားဘာကမခင်ကနေပွားများတဲ့ခါအရိယမခင်ဖြစ်ပြီးနိဗ္ဗာန်ကိုပြည့်ဝင်ပြီးတော့သွားပါတယ်ကဲကဲကဲဒါလေးဆိုရမှာတော့ခဏဥစ္စာတွေမူလပုဗ္ဗာအရိယသုံးဝမခင်များဖြစ်ပွားစေလင်ဤမခင်ပြေဝင်နိဗ္ဗာန်သာမူလပုဗ္ဗာ အရိယသုံးဝမဲ့ခင်များဖြစ်ပွားစေလင်ဒီမဲ့ခင်ပြည့်ဝင်နိဗ္ဗာန်သာအဲ့ဒီတိုင်းသမာဓိဋ္ဌိမဲ့ခင်ကသာပြီးပွားများလိုက်ရင်သမာဓိဋ္ဌိမဲ့ခင်ပွားများလာတယ်သမာသင်္ကပ္ပဆိုရဲပါလာပါတယ်ဒါရီအနောက်နေ့ညမှာဟောရအောင်သမာဓိဋ္ဌိဖြင့်သမာဓိဋ္ဌိတခုတည်းဖြစ်နေတာမဟုတ်သမာသင်္ကပ္ပတွေနဲ့တွဲရည်ဖြစ်တယ်တခုတည်းခွက်စီလို့ အဲတကူတည်းခွဲဖြစ်တယ်လို့လည်းမရှိဘူးဖြစ်လို့လည်းမရဘူးခွဲလို့လည်းမဖြစ်ဘူးသူကသူကတွဲလိုက်တွဲလိုက်ခြင်းတာအဲ့ဒါဒီတမာရိတိတခုနားလည်ပြီးတော့ထားရင်ကိုပဲလုံလောက်နေပါပြီတမာရိတိကဒုက္ခဉာဏဒုက္ခသစ္စာကိုသိတာဒုက္ခသစ္စာပဲပုံပဲနေသိရအောင်လဲစောစောကသင်ယူပြီးတော့လည်းသိရမယ်ဒုက္ခသစ္စာတရားဆိုတာဒီဒီလိုဖြစ်တဲ့ဉာဏ်တရားတွေပဲဖြစ်တဲ့ဉာဏ်သင်္ခါရဒုက္ခသစ္စာဒီလို့ဒီလိုတို့ယုတ်ကလေးသိနေပြီးတာပါပဲ။ သစ္စာလေးပါးတရားတွေဒုက္ခသစ္စာသိတာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာတွေသိဖို့ကတော့ကြက်မှတ်ပြီးတော့သိရမယ်မင်းမြန်ပြီးတော့သိရမယ်ကြားနာပြီးတော့သိရမယ်ဆောင်မှတ်ပြီးတော့သိရမယ်ဒါကသုတ္တမြနယ်ပယ်ကသိတာကိုယ်တိုင်သိတာမဟုတ်သေးဘူးနောက်ဖို့တကယ်တရားထုတ်တဲ့အခါကျတော့ဒုက္ခသစ္စာနဲ့သမုဒယသစ္စာတရားတွေမိမိတဏှာဖြစ်တဲ့တရားတွေကျွရတာကိုသမတဏသုံးသပ်ပြီးတော့သိရမယ်မျက်စိကမြင်တိုင်း သုံးသာရှုပြီးတော့သိရမယ်နားကကြားတယ်နှာခေါင်းကနားနိုင်တရားကရတာစသည်တိုင်းကိုယ်ကတွေ့ထိတိုင်းသိကုစဉ်းစားကြံသိမှုဖြစ်တိုင်းသွားကြောက်ပါဖြစ်တဲ့ဒုက္ခသစ္စာတရားတွေဖြစ်တိုင်းဖြစ်တိုင်းရှုရသမုဒယသစ္စာတရားနိတ္တတာမှုဖြစ်ရင်လည်းသူဖြစ်တိုင်းဖြစ်တိုင်းရှုရအဲဒီတော့ရှုသွားအချင်းဒုက္ခသစ္စာကိုလည်းပိုင်းခြားသိတယ်သမုဒယသစ္စာကိုလည်းပယ်တယ်တရင်ကနိရောဓလည်းပဲရှုတိုင်းရှုတိုင်းတခါလည်းဆက်ရအောင်အဲလောကီမေဃသစ္စာဆိုတဲ့ဝိပဿနာဉာဏ်မေဃသစ္စာကိုလည်းပဲပွားများမှတ်တိုင်းမှတခါမှရင်သမာဓိတိတခါဖြစ်တာပဲ သမာဓိတခါဖြစ်ရင်သမာသင်္ကပ္ပစိုက်တဲ့တရားတွေလည်းပွာလာပါလာတာပဲတခါမှရင်မဂ္ဂင်7ပါးဖြစ်တာနောက်တခါမှရင်မဂ္ဂင်7ပါးဖြစ်မှတ်တယ်မှတ်တယ်မဂ္ဂင်7ပါးတရားတွေပွာအဲဒီလိုပွာများတော့အချင်းမေဃရစ္စတရားတွေလည်းသိနေတယ်အဲရှင်းဖို့ကသိတာအဲဒီလိုသိတော့နောက်ဆုံးကြတော့အရိယမေဃရစ္စဖြစ်လာအရိယမေဃရစ္စဖြစ်တဲ့အခါနိဗ္ဗာန်ကိုတခါလဲတွေ့သွား အဲနိဗ္ဗာန်ကိုတွေ့တော့အပြင်ဉာဏ်နဲ့သစ္စာသုံးပါးလည်းသိချင်းကိစ္စပြီးပြီးတော့သွားပါရဲ့အဲဒီလိုသိတာဟာလားဘာလို့ဆိုရင်တမာရိဋ္ဌိပဲတဲ့တမာရိဋ္ဌိမဲ့ခင်ပဲဒီနေ့တော့အချိန်နဲ့တော်ကုန်သွားပြီတော့ကြောင်းမှနောက်သတင်းကြမှာဆက်ပြီးတော့ဟောရအောင်ဒီတမာရိဋ္ဌိအစရှိသောမဲ့ခင်7ပါးတရားတော်မိမိတို့တဏှာ၌ပွားများအထုနိုင်ကြ၍ဆင်းရဲခသိဉ္ဇင်းရဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်ရင်မြတ်မပြုနိုင်ကြပါစေကုန်သတည်း သာသာ